ဟိမန္တဆောင်းလာရာသည်တစောင်းမုံလာကြည့်ကျော်စီရင်သည်ယနေ့ရှင်မင်းဝတ္တနာရိတ်တာတို့ဓမ္မတဝနာကုသိုလ်တို့လာရောက်စီပူကြတဲ့ဓမ္မမာမကတရားလူလာကြတဲ့ယောဂီဘုရောရှင်များကိုဘုန်းကြီးဓမ္မဒါနတရားလူပေးသူမှာသတ္တကနိဗ္ဗာန်တိလမုတ်တိသတ္တော သီလမုတ်တိဇတ်တော်လေးကိုဘုန်းကြီးတို့အခြေခံပြီးတော့ဆရာကျေးဇူးတရားကိုလို့ဒီလိုအမိလေးပေးပြီးတော့ဟောကြားခြင်းပါဘုန်းကြီးတို့အခုမိမိတို့နေရာဌာနတည်တည်မှာမြတ်ဆရာပူဇော်ပွဲဆိုတာလေးတွေကိုဘုန်းကြီးဒီမှာသတင်းစာလေးအမြဲဖတ်နေတယ် အဲ့လိုမြတ်စွာဘုရားဝဲနေတွေပြုလုပ်ပေးနေတာကိုဖတ်တော့ဖွတန်ကိုဝမ်းသာပါဆရာသမားရဲ့ဂုဏ်ကျေးဇူးတွေကိုသိတဲ့ပုဂ္ဂိုလ်တွေမို့အဲ့လိုသိကြတဲ့ပုဂ္ဂိုလ်များဆရာသမားရဲ့ကျေးဇူးကိုသိပြီးတော့ဒီလိုကုသိုလ်ပွဲတွေကျင်းပပြီးဆက်နေကြတဲ့ပုဂ္ဂိုလ်များတော်ကောင်းစိတ်ဓာတ်အပြည့်အဝရှိတဲ့ပုဂ္ဂိုလ်တွေဒီလိုစိတ်ထဲမှာဖြစ်နေပါတယ် ဒါကြောင့်မြတ်ဆရာပူဇော်ပွဲတွေပူဇော်ကြတာလေးဆိုရင်ဆရာရဲ့ကျေးဇူးကိုသိလို့လားမသိလို့လားဆရာကျေးဇူးကိုသိလို့ဒါနဲ့ဘုန်းကြီးဒီမှာဒီကနေ့ပဲပါဠိကဝေဒပဋ္ဌာမှာသင်္ကာလတုတ်ရဲ့အဖွင့်မှာဖွင့်ပြထားတဲ့စာသားလေးရှိတယ်။အဲဒီစာသားလေးကြီးပြီးတော့ဆရာသမားတိုင်းဆရာသမားတိုင်း ထင်မမိတဲ့ပုဂ္ဂိုလ်တွေပါလားဆိုတော့ဘုရားတော်ပါအဲ့ဒီမှာဇာထဲမှာဘယ်လိုရေးကြလဲဆိုတော့သောအာသရိယေနကတောနာမဟောတိသောသူရောက်လျာယအရတိုင်းရတိုင်းမှာဖြစ်ပေါ်လာတဲ့နာဘတေကရာအာလုံးကိုအာသရိယေနပညာသင်ကြားပေးတဲ့ဆရာသမားကကတောနာမပြုပြီးပြီးမြည်ပြီးဟောတိဖြစ်ပါ၏ ဖြစ်နေရရောက်နေရအရာတိုင်းမှာဖြစ်ပေါ်လာတဲ့မိမိရဲ့ဖြစ်ပေါ်လာတဲ့လာဘတက္ကာရလတ်လာပါလေဘုန်းကြီးတို့လူသားတွေဆိုရင်လည်းမိမိတို့ဝါလုံးကစာပြီးတော့သုတ္တလူကဘွဲရီအတီးတီးရအောင်သင်ကြားပေးတဲ့ဆရာအားလုံးကျေးဇူးရှိကလားမရှိဘူးလားဝါလုံးကစာပြီးသင်ပေးတဲ့ဆရာဟာရောကျေးဇူးမရှိဘူးလား ရှိတာပဲအဲ့ဒီကနေအစင်းဖြင့်ဘွဲ့ရပြီးတိုင်အောင်သင်ကြားပေးလိုက်တဲ့ဆရာသမားကြီးအခြေစုကြီးသူတို့သင်ကြားပေးလိုက်တဲ့ဒီအတတ်ပညာရည်နဲ့မိမိတို့ဟာအခုဘဝမှာတင်တော်တင်လေချမ်းသာသာသာမရတည်နိုင်ဘူးလားစာရည်ပြည့်ပြည့်စုံစုံဝေရည်ပြည့်ပြည့်စုံစုံချမ်းသာရည်ပြည့်ပြည့်စုံစုံနေထိုင်ရည် အားလုံးမိသားစုအရေးကိုပြည့်ပြည့်စုံစုံအခုလိုဆရာသမားသင်ပေးလိုက်တဲ့ပညာနဲ့မိမိတို့လုပ်ကင်စားနေကြတာဆိုတော့ရလာသမျှနန္ဒပါရီဟာဆရာသမားကပေးတယ်ဘယ်သူကပေးတာဆရာသမားကပေးတာဒါသာဒါကြောင့်မို့ဒီမှာအားလုံးနန္ဒပါဟူသမျှဆရာသမားကပေးတဲ့အတွက်ကြောင့်မို့မိမိတို့ဒီနေ့လောကကြီးထဲမှာဆင်ညာသာသာတင်းတော့တင်းတယ် စားနိုင်တယ်တောက်နိုင်တယ်သုံးနိုင်တယ်ဖြုံနိုင်တယ်ဝတ်နိုင်တယ်ရှင်းနိုင်တယ်တန်းနိုင်တယ်ဆိုတာဟာတကယ်ပြန်စဉ်းစားကြည့်လိုက်ရင်ဘသူကျေစုလဲဆရာသမားကျေစုဒါလောကကြီးတခြားပြန်စဉ်းစားတော့လက်နဲ့လည်းနဲ့စဉ်းစားတော့အပေါ်ရလို့တော့မစဉ်းစားနဲ့တခြားစဉ်းစားကြည့်ရင်ဒါဆရာသမားရဲ့ကျေစုပဲဘုန်းကြီးတို့ဒီမှာရဟန်းတော်များဆိုရင်လည်းဒီတိုင်းပဲဒီနေ့ဘုန်းကြီးတို့ဘဝရက်တည်ပြီးတော့ဒီလို လောကကြီးမှာသာသနာလောကမှာရှင်လင်းရှားရှားဖြစ်အောင်ဘုန်းကြီးတို့ဆောင်ရွက်နိုင်နေတာဟာဆရာသမားရဲ့ညာတင်ပြပေးလိုက်တဲ့စာပေရီမတက်ဘဲနဲ့အခုလိုခေါ်နိုင်မှာမလားမဟုတ်နိုင်ဘူးစာပေရီဘာမှမတင်ကြားခဲ့ခြင်းနဲ့ဆရာသမားထံကနီးနေရခြင်းနဲ့ဘလို့မှဒီလိုဟောဖို့ပြောဖို့ဆိုတာမလွယ်နောက်ပြီးတော့အခုပฏิပတ်တိဆိုရဲ့အကျင့်စရဏ ဒီအကျင့်စရဏတရားကြီးဆိုတာလေးပဲကျေးဇူးတော်ရှင်မကြီးဆရာတော်ဘုရားကြီးဓမ္မရှိကလို့ဆရာတော်ဘုရားကြီးဓမ္မနိယူလို့ဆရာတော်ဘုရားကြီးညွှန်ကြားပေးလိုက်တဲ့ညွှန်ကြားပြတာပေးလိုက်တဲ့ရှုမှတ်ဤအထုတ်ကြီးတွေအတိုင်းဘုန်းကြီးတို့အခုတရားဓမ္မများကိုပြန်ပြီးတော့တစ်ဆင့်သင်ကြားမပေးရဘူးလားအဲဒီလိုဘုန်းကြီးများကတရားဓမ္မများကိုတစ်ဆင့်သင်ကြားပြီးတော့ပြီးတော့တရားဓမ္မများတရားတွေအထုတ်တဲ့အထုတ်လို့တရားသိဉာဏ်တွေပွင့်လင်းတယ် တရားသိဉာဏ်နဲ့ပုံပွင့်လင်းနေဖြစ်တဲ့အခါကျတော့မိမိတို့ကိုတရားပြတဲ့ဆရာသမားပေါ်မှာကျေးဇူးတင်လားမတင်ဘူးလားပို့ပြီးတော့ကြီးညိုစိတ်တွေဖြစ်သလားမဖြစ်ဘူးလားအဲ့လိုကြီးညိုစိတ်တွေဖြစ်ပြီးတော့ဆရာသမားရဲ့သာသနာပြုလုပ်ငန်းတွေကိုမိမိတို့ကိုယ်တိုင် အားပေးပြီးတော့ပစ္စည်းဝတ္ထုနဲ့အားပေးတယ်လုပ်အားတွေနဲ့အားပေးတယ်အားပေးပြီးတော့လူတန်းများတဲ့အတွက်ကြောင့်ခုလိုကြောင်းတိုက်ကြီးတွေမဖြစ်ဘူးလားအခုလိုကြောင်းတိုက်ကြီးတွေဖြစ်လာတာဘုသူကျေးဇူးလေး ဆရာသမားကျေးဇူးဒီတော့ဆရာသမားကျေးဇူးကိုဘုန်းကြီးတို့ယောဂီများခုတိပြီးတော့တိတဲ့အတိုင်းခုမြတ်ဆရာပူဇော်ဝင်ပူဇော်ဝင်တယ်တင်းပါရဲကိုဖတ်လိုက်ရင်နေရာအနှံ့ကိုတွေ့ရတယ်အဲ့ဒီကမှာဘုန်းကြီးတို့တိတ်ကိုဝမ်းသာတယ်။အော်ဆရာသမားရဲ့ကျေးဇူးတွေကိုမမေ့ကြတဲ့ပုဂ္ဂိုလ်ကြီးရှိနေလို့တော်သေးရဲ့။ရှုကဆရာသမားရဲ့ကျေးဇူးတရားကိုဘာမှမသိတော့ဘူး မိမိကိုယ်တိုင်မိမိကြိုးစားလို့မိမိဒီအခြေအနေမျိုးရောက်တယ်လို့ဒီလိုပြန်ချင်းနေတာတကယ်တော့ကြိုးစားမှုကိုမပါဘူးလားပါပါတယ်မပါဘူးမဟုတ်ပါသို့တော့အဓိကကတော့ဆရာသမားရင်သင်ကြားပြသပေးလိုက်တဲ့ယေရှုဒါကြောင့်မို့ဇမန်လောကပမာဏောပိဿလာဘောဥပ္ပစ္ဆမန္နောတဲ့အသရိယတန်တကောဝဟောတိတဲ့ဇမန်လောကပရိမာဏောဟောဒီဇမန်ပြည်လောက်များပြားတဲ့ပစ္စည်း လာမဥပ္ပစ္စလာဘောဥပ္ပစ္စမှာတော့ဓမ္မကိလများပြားတဲ့ပစ္စည်းတွေဖြစ်ပါစေတဲ့အတ္တထိုတပြည့်ဖြစ်တဲ့ပုဂ္ဂိုလ်ဟာအပရိယတန်တကောဝဟောတိအဲ့ဒီတော့ဒီဓမ္မကိလများပြားတဲ့ပစ္စည်းတွေဟောဒီမြေခင်ကနေပြီးတော့ဧကရိကဓမ္မပြည်တိုင်းဟာသင်္ကန်းနေဆံနေကြောင်းနေပစ္စည်းလေးပါးတွေအလုံးပေါ့အဲ့လောက်ကြည့်အောင်များပြားတဲ့ပစ္စည်းတွေဖြစ်ပါဖြစ်ပေါ်လာပါစေတဲ့ အဲဒီဖြစ်ပေါ်လာတဲ့ပစ္စည်းအလုံးဟာအသရိယတန်တကောဝါဟောတိဆရာပိုင်ပစ္စည်းတွေမြည်တယ်တဲ့ဘဒုပိုင်ရဲ့ပစ္စည်းတွေလည်းဆရာပိုင်တဲ့ပစ္စည်းတွေဒါကြောင့်လေဆရာသမားသင်ကြားပေးလိုက်တဲ့အတတ်ပညာနဲ့မိမိကဟောပြောပြတာတုံတင်ညွန်ပြလို့ဒီချိန်လေးမျိုးဒီလိုလက်လာပါလိမရဘူးလားအဲဒီရောက်လာတဲ့လက်လာပါအားလုံးဟာဆရာသမားပိုင်တဲ့ပစ္စည်းဘဒုပိုင်ရဲ့ပစ္စည်းတွေ ဒီနေ့ဘုန်းကြီးတို့ယောဂီများလည်းမိမိတို့ဒီနေ့ကြီးပွားနေတာချမ်းသာနေတာဒီနေ့တိုက်ကြီးနဲ့နေနိုင်တာကားတွေနဲ့နေနိုင်တာစိတ်ရွှေရနာတွေဝန်နိုင်ဆင်းနိုင်ပြင်းနိုင်တယ်ဆိုတာဘယ်သူကျေးဇူးလဲဆရာသမားကျေးဇူးကင်းသလားမကင်းဘူးလားလုံးဝမကင်းဘူးဆရာကနားလေပါအဲ့လိုနားလေပြီးဆရာသမားကျေးဇူးကိုသိပြီးတော့သိတဲ့အတိုင်းဟောကျူးပြီးဆက်တဲ့ပုဂ္ဂိုလ်ဟာသူတော်ကောင်းလားသူယုံမှလား သူတော်ကောင်းဒါကြောင့်မို့ဘုန်းကြီးတို့ဒီနေ့ဟောနေကြတာအများကမိဘကျေးဇူးမိဘကျေးဇူးဒီနေ့ဘုန်းကြီးကဆရာကျေးဇူးတရားဗာတရားနဲ့ဆရာကျေးဇူးတရားဆရာသမားတွေဟာမိမိတို့ကိုတက်ပညာတွေသင်ကြားပေးကြတယ်လက်မှုပညာတွေနှုတ်မှုပညာတွေစမှုပညာတွေမသင်ကြားဘူးလားအဲလိုသင်ကြားလာတဲ့အတွက်ဒီအတတ်ပညာတွေနဲ့မိမိရဲ့ဘဝရပ်တည်ပြီးတော့မနေရဘူးလား မိသားစုရဲ့ဘဝတွေဒီပြည့်စုံဆုံးချမ်းချမ်းသာသာနေအောင်ဒီတတ်ပညာတွေနဲ့မိမိတို့ဆောင်ရွက်ကြရတာဆိုတော့ဒီတတ်ပညာတွေနဲ့ရရှိလာတဲ့လက်လာပါဟူဓမြတွေဟာဆရာရဲ့ကျေးဇူးတွေပဲဘယ်သူကျေးဇူးတွေလဲဆင်းရဲကျေးဇူးတွေတဲ့ဒါကြောင့်မို့ဒီမှာဒီတာတို့ပြိဿနာကရုံတီဆရာသမားတွေဟာအယံမျက်နှာအားလုံးရောက်တဲ့နေရာတိုင်းကိုတပည့်တွေပုံမှာဆောင်းရှောက်တယ် ဘယ်လိုကောင်းဆောင်တာလဲတိပ္ပတိခပဏိနေဝတ္တတပ္ပဒိတာသူရဆံကရုံတိတိပ္ပတိခပဏိနေဝါအတတ်ပညာသင်ကြားပြသပေးခြင်းဖြင့်သာလျင်တပ္ပတုတတိအတွက်တပ္ပဒိတာသူရောက်လျာအရက်အားလုံးတို့၌ရခံကရုံတိအဆောင်လျှောက်ကိုပြုပေးနေလေအတတ်ပညာတွေသင်ကြားပေးလိုက်တယ်ဆိုရင်ရောက်လျာအရက်တိုင်းမှာဆရာကောင်းတပည့်ဟာပပန်လေ ပန်းကောင်းပါနိုင်အတတ်ပညာမတတ်တဲ့ပုဂ္ဂိုလ်ဆိုရင်ရမေရအရာတိုင်းမှာပန်းကောင်းပန်းနိုင်မှာမနောက်ရှုနေရအတတ်တဲ့ပုဂ္ဂိုလ်ဆိုတာနောက်ရှုနေရတယ်တတ်ပညာတခြားဆရာသမားထံကနိယာပြီးတော့တက်မြောက်နေတဲ့ပုဂ္ဂိုလ်ကြတော့ရမေရအရာတိုင်းမှာဒီအတတ်ပညာနဲ့မိမိဘဝရည်တည်လို့မရဘူးလားရည်တည်လို့ရတယ်ဒါမှမဟုတ်ဒီလိုအတတ်ပညာတွေကိုနှုတ်မှုပညာမှမဟုတ်ဘူး ဒီလိုကိုဆောက်ရှောက်ခဲ့တဲ့ဒီမှာတချို့ကနှုတ်နဲ့ဆောက်ရှောက်ပြီးအတတ်ပညာတွေဆိုတာဟိုလိုတွေ့ချက်ပညာဒါတွေမှမဟုတ်ဘူးနော်ဒီလိုအရောဝယ်ပညာဆိုရင်လည်းဒီလိုပဲနှုတ်နဲ့ဖြစ်ဖြစ်သင်ကြားပြီးတယ်မိမိရဲ့ဒီမှာကိုယ်ဖို့နဲ့ဖြစ်တဲ့ဒီလိုလုပ်ရတယ်ဒီလိုရောင်းရတယ်ဒီလိုဝယ်ရတယ်ဒီလိုပေါက်ကန်ရတယ်ဒီလိုသိသိရတယ်ဒါတွေသင်ကြားပေးတာလေပဲဆရာပဲဟုတ်တယ်မလားအဲ့တော့မိမိရဲ့ဉာဏ်ဆရာဖြစ်စီကြားဆရာဖြစ်စီသင်ဆရာဖြစ်စီ မြင်လို့တက်လာရင်လည်းပဲအဲ့ဒီပုဂ္ဂိုလ်ကဘာဖြစ်ရလဲမြင်ဖြစ်ရသူပြောနေတာကိုကြားလို့တက်လာလို့ရှိရင်လည်းအဲ့ဒီပုဂ္ဂိုလ်ဘာဖြစ်ရလဲကြားဖြစ်ရပဲသူစီကသင်ကြားပြီးလို့သူစီကသင်ပြပြီးတော့မိမိကိုယ်တိုင်လိုက်နာပြီးလာယူပြီးတော့သင်ကြားလာလို့တက်ရင်လည်းပဲအဲ့ဒီပုဂ္ဂိုလ်ကသိဆရာပဲအဲ့တော့ဆရာကြီးတယ်ပဲဒီလိုဆရာကင်းပြီးတော့ကိုယ့်ဟာကိုယ်တက်လာဖို့ဆိုတာဖြစ်နိုင်မှာမလားမဖြစ်နိုင်ဘူးဆရာနဲ့ကင်းပြီးတော့ဘယ်လိုမှမတက်နိုင်ဘူး ဒါကြောင့်မို့ဆရာသမားများမိမိတို့ကိုအတတ်ပညာကိုသင်ကြားပေးခြင်းဖြင့်ရောက်လျာအရာတိုင်းမှာစောင့်ရှောက်မှုမပြုပေဘူးလားစောင့်ရှောက်မှုပြုတယ်တဲ့ဒါကြောင့်ဥက္ကိတသိတ်တော်ဟိယံယံတိတံကန္တဝါသိတ်တံတပေတိဘဝိတသိတ်တော်ပြီးအတတ်ပညာသင်ကြားတတ်မြောက်ကြည့်တော်တည်းတယောက်သည်ယံယံတိတံရောက်လျာရာချင်းအကျင့်အရတေတတုကန္တဝါသွား၍ သဗ္ဗဒိတံသဗ္ဗမိမိတံကြောင့်ပြီးသောအတ္တပညာကိုတတ်သိသိပြ၏မိမိကရောက်နေရဩငါတော့ဖြင့်အချက်ညာနေရအစဉ်ပြေအဲတော့ငါအောက်ကြီးအောက်ရာသွားမယ်သွားလို့ရှိရင်အောက်ကြီးအောက်ရာသွားတဲ့အခါငါတာရီလုတ်ကင်မှဖြစ်မယ်ဆိုရင်ဆရာသမားဓမ္မနိခံရမယ်သင်ယူရမယ် အဲ့လိုသင်ယူပြီးတော့မိမိတတ်မြောက်လာတဲ့တတ်ပညာနဲ့မိမိအောက်ပြေအောက်ရရောက်လာတဲ့ကအဲ့ဒီတတ်ပညာနဲ့လုတ်ကင်နေဆိုပါရင်ဒီမိဘဝမရတည်နိုင်ဘူးလားဒါကြောင့်မိမိတတ်တဲ့တတ်ပညာလေးနဲ့ပြသပြီးတော့လုတ်ကင်စားတော့မယ်ဒါကြောင့်တတ်တာတတ်တာလာပါသိက္ခာရောဥပ္ပိသတိတတ္ထတတ္ထထိုထိုရောက်မြအရာတိုင်း၌အတ္တတို့တတိဖြစ်သောပုဂ္ဂိုလ်အား လာဘတေကာရောလတ်လာဘတေကာရဒီဥပ္ပစ္စတိဖြစ်ပေါ်လာပါပြီမိမိတက်တဲ့တက်ပညာတွေပြတ်တတ်ပြီးတော့လောက်ကံဆောင်ရွက်မယ်ဆိုပါရင်ပစ္စည်းဥစ္စာလတ်လာပါသည်မပြည့်စုံနိုင်ဘူးလားကဲယဟန်တန်ဃာတော်များဆိုရင်လည်းမိမိဆရာနမထံကတန်ကြောက်လာတဲ့အတတ်ပညာတွေနဲ့ဇာပေတွေတန်ကြောက်လာလို့ရှိရင်ဇာပေပုတ်ချမယ်ဆိုရင်လည်းရောက်လျာအရမစာကြဆရာတော်မဖြစ်ဘူးလား တရားဟောတွေသင်ကြားနာခဲ့တဲ့ဆိုရင်ရောက်နေရာရတ္တိတမတရားတွေဟောပြောပြသပြီးတော့မိမိဘဝကိုမရတ္တိနိုင်ဘူးလားကမ္မထံတရားဤသွန်တင်ညွန်ပြမှုဤသင်ကြားလာခဲ့နေဆိုပါရင်ကမ္မထံဆရာဖြစ်နေရောက်လေရာတရားတော်မှများကိုမိမိကမ္မထံနိဒန်းနေပြီးပြီးတော့သင်ကြားပြသပြီးတော့မိမိဘဝကိုမရတည်နိုင်ဘူးလားအဲ့လိုမိမိရရှိတဲ့ဘဝမှာမိမိတတ်တဲ့တတ်ပညာတွေပြသပြီးတော့ဆောင်ရွက်သွားမယ်ဆိုပါရင် သတ္တတုတတိဖြစ်သောပုဂ္ဂိုလ်ဟာလာဘတေကာရောလလာဘတေကာရတိဥပ္ပစ္စတိဖြစ်ပေါ်၍သာ၏။အဲဒီလိုသံပေပို့ချနေတဲ့ယဟန်တန်ဃာတော်တွေတရားဓမ္မတွေဟောပြောနေတဲ့ယဟန်တန်ဃာတော်တွေကမ္မထာနိလန်းနေပြနေတဲ့ယဟန်တန်ဃာတော်တွေအဲဒီပုဂ္ဂိုလ်ရဲ့အကြောင်းတိုက်ကြီးတွေသောတင်ကအကြောင်းစီပစ္စည်း၄ပါးတွေအဲဒီပုဂ္ဂိုလ်ပြည့်စုံသလားမပြည့်စုံဘူးလား။ အဲ့လိုရလာတဲ့ပစ္စည်းနန္ဒဘာဟူသမျှတွေဟာဘသူကနေပြေးလိုက်တာလဲဆရာသမားကနေပြေးလိုက်တာဖြစ်တဲ့အတွက်ကြောင့်အဲ့ဒီပုဂ္ဂိုလ်ဟာဆရာရဲ့ကျေးဇူးအိမရှိဘူးလားရလာတဲ့နန္ဒဘာဟူသမျှတွေဟာဆရာရဲ့ပစ္စည်းတွေမဟုတ်ပေဘူးလားဆရာရဲ့ပစ္စည်းတွေပဲဒါကြောင့်မို့ဘုန်းကြီးတို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဘုရားရှင်ကိုရောမြတ်ကြီးလက်သက်တော်ဘုရားရှင်ကိုရောမြတ်ကြီးကဟိုးဇာတက တိတိတိတိလမုတ်ချီဆိုတဲ့ဇတ်တော်လေးပေါ့အဲဒီတိလမုတ်တီဇတ်တော်လေးကိုဘုန်းကြီးတို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကပြန်ပြောင်းပြီးတော့တခါလေအစ်အကြောင်းလေးတွေပြန်ဟောပြတဲ့အခါမှာအဲဒီဇတ်တော်လေးကိုဟောတာရှင်းခါဗာဏတိတိမှာဇမရမင်းတာတော်ဇမရမင်းမှာတာတော်တစ်ပါးရှိတယ်အဲဒီတာတော်တစ်ပါးကတက္ကသိုလ်ကြီးမှာပညာသင်ကြားပြီးတော့နေတာဘာဖြစ်လို့လဲဆိုတော့မိမိရဲ့ကျမ်းကြီးမှာလည်း ဗရဏတိပြည်မှာလည်းပဲဒီလိုပဲတုတ်တူကျောင်းတော်ကြီးတွေရှိတာပဲလေဒါပေမဲ့လို့မိမိရဲ့ဒီမှာနိုင်ငံအတွင်းမှာဆိုတော့မင်းသားဖြစ်တော့ဆရာသမားတွေကလည်းပဲသူ့ကိုအလိုလိုက်ရလိမ့်မယ်သူ့အကြိုက်ကိုဆောင်ပေးရလိမ့်မယ်အဲ့ဒီလိုဆိုတော့အတတ်ပညာတွေပြည့်စုံအောင်မတတ်ဘူးအဲ့လိုပြည့်စုံအောင်မတတ်မှာဆိုတဲ့အတွက်ကြောင့်တခြားတစ်ပါးတိုင်းပြည်ကသက္ကသိုလ်ကျောင်းတော်ကြီးတွေမှာသွားထား အဲ့တော့တရားဓမ္မတိုင်းပြည်ကတဲ့တူကျောင်းတော်ကြီးတွေမှာပွားထားတော့သူ့ကိုဘာခွင့်ရမှမရဘူးအခြားကျောင်းသားတွေနဲ့အတူတူပဲတန်းတူတယ်တကယ်လို့ကိုယ်နိုင်ငံနဲ့ကိုယ်တိုင်းပြည်ထဲမှာဆိုရင်ကိုယ့်ရဲ့ဖခင်ကမင်းဆိုတော့အာနာအင်တာမရှိတော့အာနာကြီးတဲ့ပုဂ္ဂိုလ်ရဲ့တားကိုဆရာဆရာမတွေကတခါလေရှေ့တန်းတင်ပြီးဖူးဖူးမှုန့်နေရတယ်အဲ့လိုဆိုတော့ဟိုမှာအတတ်ပညာကြီးကောင်းအောင်ပြည့်စုံအောင်မတတ်ဘူးသူတက်ချင်မှတက်မယ်သူချက်ချင်မှချက်မယ်သူသဘော အဲ့တော့တခြားနိုင်ငံမှာတော့ပြီးတော့တခြားနိုင်ငံကတက္ကသိုလ်တွေတော့တင်ရပြီဆိုတော့အဲ့မှာမမှန်တာတွေလည်းတစ်ခုလုံးချထားတာအတတ်ပညာကိုလည်းပဲသိချာသူများနဲ့ဓာတ်တူတက်နိုင်အောင်တစ်ခါလည်းသူများနဲ့တန်အောင်ကြိုးစားရဒါကြောင့်အများနဲ့လည်းပဲပေါင်းတင်ဆက်ဆံမှုတွေပေါင်းတင်တတ်နိုင်ဒါကြောင့်မင်းများမိမိရဲ့သားတော်များကိုအခြားအခြားနိုင်ငံမှာရှိတဲ့တက္ကသိုလ်တက္ကသိုလ်ကျောင်းကြီးတွေမှာတွားပြီးတော့ကျောင်းထားနေရှိ အခုလည်းဗာရဏတိကြီးဇမရမင်းကြီးကသူ့ရဲ့သားတော်ကိုတက္ကသိုလ်ပြည်မှာကောင်းပြီးတော့ပညာသင်လွှတ်လိုက်တယ်။အဲဒီရောက်တဲ့အခါကလည်းကြတော့အခြားအခြားကြောင်းသားတွေနဲ့အတူတူပဲ။သူဟာမင်းသားမို့ဆိုပြီးတော့သူ့မှာရှေ့တန်းတင်ပြီးတော့မထားဘူး။သူ့ကိုဘာမှအလေးပေးပြီးမထားဘူး။အကုန်လုံးတဒန်းနဲ့စီကံတကြနေရ။တနေ့မှာတက္ကသိုလ်ဆရာကြီးနဲ့အတူမျက်စိမှာတော့ပြီးတော့ရေချိုးကြတဲ့ကြောင်းသားတွေ ညနေပိုင်းမှာကြောင်ပြီးပြီကြောင်ဆင်းပြီဆိုရင်ဆရာကြီးနဲ့အတူတကွမျက်စိမှာတွတ်တွတ်ပြီးတော့ရေချိုးကြရေချိုးတဲ့အခါကလည်းကြတော့ဆရာကြီးကရှေ့ကနောက်ကကျောင်းသားတွေကအကုန်လုံးနောက်ကနေလိုက်ပြီးရေချိုးကြအဆောင်မနေကြတဲ့ပုဂ္ဂိုလ်တွေကိုယ်အိမ်မှာကိုနေကြတဲ့ပုဂ္ဂိုလ်တွေကတော့လေကိုယ်အိမ်ကိုကိုတဲကိုရကိုပေါ့ဆရာကြီးရဲ့ကျောင်းမှာပဲဘောရာဆောင်နေတဲ့ပုဂ္ဂိုလ်များပေါ့ကျောင်းအိမ်ကျောင်းသားအဲ့လိုနေတဲ့ပုဂ္ဂိုလ်များကတော့ဆရာကြီးနဲ့အတူတကွတခါနဲ့မျက်စိမှာရေချိုးဆင်းရတယ် အဲ့ဒီမှာရေချိုးဆင်းတဲ့အခါမှာဒီရက်ွက်ကလေးကလေဖြတ်ဖြတ်သွားရတာပေါ့လေအဲ့ဒီမှာဖွာဟုတ်တရားဆင်းရဲသူဖွာဟုတ်တယောက်ကနှမ်းလေးတွေကိုအခွန်ချောပြီးတော့အဲ့ဒီမှာနေနှမ်းထားတာသဘောလေးတွေဗန်းလေးတွေနဲ့အဲ့ဒီမှာနေနှမ်းနေနှမ်းထားတဲ့အခါကဏ္ဍကြတော့ဆရာကြီးကရှေ့ကရှောင်းကရေကနောက်ကအဲ့လိုနောက်ကလိုက်တဲ့အခါမှာအခုဗာရဏသီမင်း သမရမင်းကြီးရဲ့သားတော်ဖြစ်တဲ့မင်းသားလေးဟာတခါအဲ့ဒီနှမ်းတော်လေနှမ်းလေးတွေနှမ်းထားတာကိုသူစားခြင်းစားခြင်းတော့တခါလေကျုပ်စုလက်ကလေးနဲ့ဆုပ်ယူသွားလက်နဲ့ဆုပ်ယူသွားပြီးတော့တခါလေပကတဲ့ပုတ်ပြီးစားသွားဟိုကနှမ်းတာတဲ့အဘွားကသူနှမ်းနေကြီးမထိုးအောင်ငှက်မထိုးအောင်ဆိုပြီးစောင့်နေတာဆိုတော့မြင်လိုက်တယ်ဟောဒီနေပါစေတခါတလေစားတာတစားခြင်းလို့လို့စားတာရှင်းမှာမနေပါစေတော့မပြောတော့ အဲဒီလိုနဲ့တခါတည်းနောက်တည့်ရဒီလိုရေချိုးခြင်းဉာဏ်ကြီးတခါတည်းကျုပ်ဆိုတခါတည်းနှမ်းလက်တစ်ဆုပ်ဆူပြီးတော့စပါပြန်မြန်မာလေအဲဒီလိုနှမ်းလက်တစ်ဆုပ်ယူယူပြီးတော့စပါအဲလိုလက်တစ်ဆုပ်ယူပြီးစပါတော့ဒုတိယနေ့မှလည်းဒုတိယတစ်ချိန်လည်းဒီလိုပဲဘောဥပါမှမပြောလိုက်နောက်တတိယနေ့ကျတော့ဒီလိုပဲစောင့်ကြည့်တတိယနေ့မှလည်းဒီလိုမပြောရင်ခန္ဓာကြတော့သူကတခါ

အဲ့ဒီမှာပြန်နေလိုက်တဲ့ဘုဆရာကြီးလေးတွေကသူ့တပည့်တွေကသူ့ကိုဝိုင်းပြီးတော့အနိုင်ကျင့်နေကြပါပြီလို့ဟောတာကိုအဲ့လိုဟောလိုက်တဲ့အခါကဏ္ဍကြတော့ဘေးကအိမ်လေးကအိမ်လေးကအဝေးကကြားတဲ့ပုဂ္ဂိုလ်တွေကလည်းထွက်လာပြီးကြည့်ကြဆရာကြီးကလည်းရှေ့ကနေကြံတက်လာပြီးတော့အမေကပြောလိုက်တယ်ကပြောလိုက်တယ်ကြံပြောပါဦးဆိုတဲ့အခါကျတော့မဒီဟာပြောပြတော့ကိုဒီလိုဆိုရင်ကျွန်တော်ရဲ့တပည့်တွေကနေပြီးတော့တခါအမေရဲ့နှမ်းတွေကိုဒီလိုယူပြီးတော့စားတယ်ဆိုရင် အယောအစတန်ဖိုးပြန်ပြီးတော့ယူပေးပါမယ်တန်ဖိုးပြန်ယူပေးပါမယ်ဆိုတဲ့အခါကလည်းကြတော့ဟိုကနှမ်းပန်ရှင်လက်ဦးကြီးကနေပြီးတော့အဲ့လိုလေအယောလည်းမလို့ချင်ပါဘူးသို့တော်လည်းပဲဆရာကြီးရဲ့တပည့်တွေစိတ်ကကြဖြစ်အောင်ဆရာကြီးနောက်တစ်ချိန်မှဒီလိုမလုပ်အောင်ဆရာကြီးဆုံးမပေးပါကောင်းပြီဆိုပြီးတော့အဲ့မှာဒီနှမ်းပန်ရှင်အတော်ကြီးရဲ့ ဖွားအိုရဲ့ရှေ့မှာပဲအဲ့မှာဝချမ်းပြတစ်ချက်ကိုဆွဲယူလိုက်တယ်တစ်ချောင်းကိုယူပြီးတော့အဲ့ဒီယမတန်မင်းရဲ့သားတော်ဖြစ်တဲ့မင်းသားကိုကိုယ်ပဲလက်မောင်းဒီပဲလက်မောင်းကိုတစ်ပတ်လျောက်ကန်စီပြီးတော့တခါရင်ကျိုးမြင်ကိုသုံးချက်ချလိုက်တယ်အဲ့ဒီမှာသုံးချက်ချလိုက်တဲ့အခါမှာမင်းသားမင်းစိတ်ဆိုတော့လေမင်းစိတ်ဆိုတာမင်းအင်တန်ကြီးတဲ့ပုဂ္ဂိုလ်ဆိုတော့ဆရာကြီးကိုတခါအမှန်တေးထားတဲ့မျက်လုံးနဲ့စူးစိုက်ပြီးတော့ခြေဆုံးကောင်းဆုံးကြည့် အဲ့မှာဆရာကြီးကသိတယ်ငါကိုတော့သူအညှိုးထားပြီဆိုတာသိတယ်အညှိုးထားပြီဆိုတာသိတယ်တကယ်ဆုံးမရတယ်ဆိုတာလွယ်တာမဟုတ်ဘူးနော်တကယ်တမ်းတကယ်တမ်းတချို့ပုဂ္ဂိုလ်တွေမိမိကိုဆုံးမရတယ်ဆိုရင်ဆုံးမတယ်မထင်ဘူးကိုယ့်ကိုနှိမ်နေဒီလိုထင်တာဒါကိုကိုမတရားအဆက်ကွဲအောင်လုပ်တယ်ဒီလိုထင်ပြီးတော့အညိုအတိထားတဲ့ဆရာသမားပုံမှာအညိုအတိထားတဲ့ပုံကိုယ်ကြီးရှင်းခုဒီမှာကြည့်ဒီသမဏမင်းသားလေးဟာတခါလေဆရာအပေါ်မှာအညိုအတိထားတယ် ဒီတနည်းငါမင်းဖြစ်တဲ့တနည်းကြရင်ဖြစ်ကုန်တာပထမဦးဆုံးတတ်မယ်။ဒါတကယ်လားဆရာလား။ဆရာကဒီမှာတကယ်ကတမျိုးဒီထားလိုက်တာ။အဲဒီမှာအမျိုးဒီထားလိုက်တာကိုသိတယ်။သိတယ်လို့ဆရာဖြစ်တဲ့ပုဂ္ဂိုလ်ဟာကြည့်နော်။တကယ်ကိုဆရာရဲ့မေတ္တာနဲ့အတတ်ပညာတွေကိုအားလုံးဆုံးကမ်းတိုင်အောင်သင်ကြားပေးလိုက်တယ်။အတတ်ပညာတွေကိုဆုံးကမ်းတိုင်အောင်သင်ကြားပေးလိုက်တယ်။ အဲဆရာရဲ့မေတ္တာဘုသူမေတ္တာလေဆရာရဲ့မေတ္တာဆုံးကတဲ့အောင်သင်ကြားပေးတယ်ဘုန်းကြီးတို့တပည့်မှာအဆုံးမမတတ်ရင်တပည့်ရဲ့အညိုတီခံရပြီးတော့နောက်တစ်ချိန်မှာပြန်ပြီးတော့တပည့်ရဲ့တုံ့ပြန်မှုကြီးမခံရတတ်ဘူးလားဒါကြောင့်မို့အနာကြီးတဲ့ပုဂ္ဂိုလ်များဖြစ်စီဥစ္စာချမ်းသာတဲ့ပုဂ္ဂိုလ်ဒီလိုတပည့်မျိုးကိုကြံတွေ့ရတဲ့ဆရာသမားအမြဲတမ်းခက်ခဲပါအမြဲတမ်းခက်ခဲပါ တကယ်ကိုဆရာသမားအနေထိုင်ရောကျင့်ကြံရောအကုန်လုံးပြည့်စုံပြီးတော့အညံ့အညံ့စီမံအုပ်ချုပ်တတ်ဖို့ရအင်မတန်လိုပါတယ်ခုဆရာကြီးကတက်တော်ဆရာကြီးကလည်းပဲသူ့ပုံမှာအမျိုးဒီထားလိုက်ပြီဆိုတာသိတယ်လေအမျိုးဒီထားလိုက်တဲ့အတွက်ကြောင့်မို့လို့သူ့ရဲ့အတတ်ပညာကိုမသိမဲမနေတတ်မြောက်အောင်ဒီမင်းသားလေးကိုတင်ချပေးလိုက်အဲ့လိုတတ်မြောက်လို့တက်တော်ကနေပြီးတော့ပြန်သွား တက္ကသိုလ်ကနေပြီးမိမိရဲ့နေပြီးတော့ဗရဏတိကြီးကိုပြန်သွားတဲ့အခါကဏ္ဍကြတော့ဟူမင်းနဲ့တကွခမီးရောမေရောများနဲ့တကွအလုံးတိုင်းဒုတိယရေကကျိုးစိုးကျိုးစုပ်ပြည့်အခါကျတော့မှမင်းပဋိသတ်ဘုဘုံအလယ်မှာတားရဲ့ပညာစွမ်းတွေကိုပြစီအဲ့လိုမမလေးရဲ့ပညာစွမ်းတွေကိုအဲ့မှာခဏတော်မေတော်များကနေပြီးတော့တခါလေးကြတဲ့အခါမှာအလုံးနန်းတော်တစ်ခုလုံးပေါ်တန်ဒုတိယသားတွေအလုံးမမလေးရဲ့ပညာစွမ်းတွေကိုအမခံကြတယ် ဒါရီနာနေလက်နဲ့ဒီစင်စီတတ်မြင်ကြီးတတ်စတဲ့အတတ်ပညာတွေကိုအကုန်ပြအဲလိုအတတ်ပညာတွေအကုန်လုံးပြတ်တတ်နေတဲ့အခါကျတော့မှအာလုံးတိုင်းလူကြီးသားလူငယ်ရောသဘောကျပေါ်လိငါတို့ရဲ့အရှိမင်းနေရာလေးဖြစ်တဲ့အတွက်ကြောင့်မသိကိုဝမ်းမြောက်ဝမ်းသာအားရကျေနပ်ကြခမတော်မေတော်များဖြစ်ကြတဲ့မိမိများကလည်းတားရဲ့အတတ်ပညာတွေကိုတခါလေးချစ်ပြီးအံအမှန်ခံအောင်တားတတ်မြောက်လာတာကိုတွေ့ရတဲ့အတွက်ကြောင့်အဲဒီမှာ မိမိတို့ရဲ့အသက်အရွယ်ကြီးရင်လာပြီဖြစ်တဲ့အတွက်သားတော်ကိုပဲကြီးနာစည်းစိမ်လွှဲမယ်ဆိုပြီးတော့အဲဒီမှာသားတော်လေးကိုကြီးနာစည်းစိမ်အားလုံးလွှဲအပ်လိုက်တယ်။အဲလိုသားတော်လေးကိုကြီးနာစည်းစိမ်ကိုအကုန်လုံးလွှဲအပ်လိုက်ပြီဆိုတာနဲ့ပဲချက်ချင်းမင်းသားလေးရဲ့စိတ်ထဲမှာဘု து ကိုအရင်ဆုံးတရိယာလိုက်တာလေ။ဆရာကြီးကိုအရင်ဆုံးတရိယာလိုက်တာ။ဒါကြောင့်မို့ကျောင်းကြီးမှာပညာသင်ကြားပေးတဲ့ဆရာများတယ်မဟုတ်ဘူးနော်။ ဘုန်းကြီးတို့ကမ္မဋ္ဌာန်းဆရာလည်းအတော်ခံရတယ်ကမ္မဋ္ဌာန်းဆရာလည်းတော်ခံရတယ်ဉာဏ်စဉ်မပေးလို့ဆိုပြီးဉာဏ်စဉ်မပေးလို့အညူတိထားပြီးတော့ကမ္မဋ္ဌာန်းဆရာပေါ်မှာအညူတိထားတဲ့ပုဂ္ဂိုလ်ရရင်ဒါတကယ်တော်ကောင်းတရားတွေလာပြီးအားထုတ်တဲ့ပုဂ္ဂိုလ်တွေနော်မိမိရဲ့တဏ္ဍာမှာတော်ကောင်းစိတ်မဝင်တာတော်ကောင်းစိတ်မရှိဘူးတော်ကောင်းတရားတွေမကိန်းတာမကိန်းတဲ့အတွက်ကြောင့်မို့တခါလေဆရာသမားအပေါ်မှာဉာဏ်စဉ်မပေးတဲ့အတွက်ကြောင့်မို့အညူတိထားပြီးတော့ ဒီပုဂ္ဂိုလ်ဒီကိုယ်တော်ကိုပဲတော့မှမကြည်ညိုဘူးဆိုတာလည်းအများကြီးဒီကိုယ်တော်ကိုဒီဆရာသမားကိုဒီကမန်းဆရာကိုပဲတော့မှမကြည်ညိုဘူးဆိုတာလည်းအများကြီးအများကြီးလည်းအများကြီးလည်းဒါတွေကိုဘုန်းကြီးတို့ထုတ်ပြောဖို့ရှိပါနောက်ဘုန်းကြီးတို့ကိုယ်တော်လေးတစ်ခုကိုပြောမယ်ဘုန်းကြီးတို့ဘာကြီးရိတ်တာမှာအဲတက္ကတူတက္ကတူဟိုကဘေးကနေပြီးတော့သူကလည်းတရားဝန္ဒနာပါလေဆိုတော့ဘေးကပုဂ္ဂိုလ်ကပြည်ပြန်ခဏတရားဒီလောက်ဝန္ဒနာပါရင် ကျွန်တော်ကတော့အချိန်မရလို့အားမထုတ်နိုင်ဘူးကျွန်တော်တို့လည်းတရားဝါဒနာပါပါတယ်အဲ့တော့ကျွန်တော်အားမထုတ်နိုင်တဲ့အတွက်ခမည်းအားထုတ်နိုင်လို့ရှိရင်အားထုတ်ပါခမည်းရဲ့စွမ်းစရိတ်ကုန်ကြသမျှတွေကိုကျွန်တော်အားလုံးတောင်းယူပါမယ်မိသားစုရဲ့စာဝန်ရေးအတွက်လည်းပဲကျွန်တော်ကအားလုံးတောင်းယူပေးပါမယ်မိသားစုအတွက်တစ်လစားစုတစ်လနှစ်လစားစုနှစ်လကျွန်တော်တောင်းယူပါမယ်ခမည်းအားထုတ်ပါဗျာခမည်းကိုအားပေးပါမယ်ဆိုပြီးအားထုတ် အဲ့မှာယုံတာတရားအားထုတ်တဲ့ကတလားတရားတွေအားထုတ်တယ်ပထမတော့လည်းပုပ္ပတဏ္ဍလေးနဲ့ပြီးသွားတယ်ပြီးပြီနောက်တလားရောက်တဲ့အခါကျတော့သူဉာဏ်ရှင်ညှောလာတယ်ငါတလားကြောလာတယ်ကိုယ်ကိုယ်ရဲ့ယောဂီများ45ရဲ့ဆိုသူကဉာဏ်ရှင်ရမယ်တဲ့တင်အဲ့လိုညှောနေတယ်လို့ပဲသူကလည်းညှောနေတာဒါကြတော့သူကလည်းသူတို့ရမှာပဲလို့ညှောမရပါဘူး45ရဲ့မရဘူး မရတဲ့အခါကျတော့သူစိတ်ထဲမှာလည်းရမယ်ဒီနေ့ဒီရက်ကျပြန်မယ်သူကအတွင်းနဲ့ထိုင်နေတာတရားရှိရမှာမဟုတ်ပဲတရားမှမမှတ်ပဲနဲ့သူကသူ49ရက်ပြည့်လို့ပြန်ရင်အိမ်ကျတော့ဘယ်ကိုသွားမလဲဒါတွေလုပ်နေတာပဲတွေးနေတာဆိုတော့ဘယ်ဉာဏ်ကတက်မလဲမတက်တဲ့အခါကျတော့ဉာဏ်တရားနာကြခွင့်မရဘူးမရတဲ့အခါကျတော့49ရက်ကနေပြီးတော့ဟင်းဟိုဘက်မှာတခါလဲနှစ်ပတ်စာကြောင်းရတော့ဟောနှစ်လားဒီနောက်ကကြရင်တော့ငါသိကြဖို့ရမှာပဲနောက်ပတ်ညော်ပြန်တယ်သူကလည်းအတွင်းနဲ့ပဲနေတာဆိုတော့ တရားကမရှိမှတော့မတက်မတက်တော့ကမ္မဋ္ဌာန်းဆရာကဉာဏ်စင်မပေးအဲ့ဒါနဲ့နှစ်လားကြည့်ပါစိတ်တွေလည်းကြာပြီးတော့ဆရာသမားပေါ်မှာလည်းမကျင်တတ်တော့ဘယ်ဟိုပုဂ္ဂိုလ်တော့ဒီငါတော့လည်းမကြိုးစားဘူးသူတော့ရသွားတယ်ငါတော့မရသူကဟိုပုဂ္ဂိုလ်ရသွားတာကိုပဲသိတယ်လေဟိုပုဂ္ဂိုလ်ကဒီမှာနှစ်စင်နှစ်စင်ဝင်နေတယ်တရားမှာတစ်ခါဝင်လိုက်ရင်ရက်နှစ်ပတ်တစ်ခါဝင်လိုက်ရင်ရက်သုံးပတ်တစ်လစသည်ဝင်ဝင်သွားတယ် အဲ့ဒါကိုသူမသိဘူးဒါပေမဲ့လို့အခုသူကရက်တော့ကြည့်တော့သူကငါတော့တော့ရက်မရှိသေးဘူးသူရသွားတယ်ခုပုဂ္ဂိုလ်ကအလေးအချက်တွေနှစ်စဉ်နှစ်စဉ်အားထုတ်နေတာဆိုတော့အလေးအချက်တွေမရဘူးလားမိမိအိမ်မှာလည်းအငင်းမပြတ်အားထုတ်နေတဲ့ပုဂ္ဂိုလ်ဆိုတော့အနည်းတဲ့အလေးချက်တွေရနေတဲ့ပုဂ္ဂိုလ်ကြီးဖြစ်တော့ရပြန်တော့လည်းပဲတရားကိုတည်တည်ချင်ချင်ရိုးတည်တည်ရှိမှတ်တဲ့အတွက်ကြောင့်ဘုညာနေတာဖြစ်။ညာနေဖြစ်တဲ့အခါကျတော့သူ့လိုရက်တွေမများသေးပေမဲ့အဲ့ဒီပုဂ္ဂိုလ်ကို ကမ္မဋ္ဌာန်းဆရာညာစဉ်ထည့်ပေး။ အဲဒီခါကျတော့သူကကမ္မထမ်းဆရာပေါ်မှာဒီပုဂ္ဂိုလ်ကြီးကတော့တတ်နိုင်လို့ပြည့်စုံဝတ္ထုပြည့်စုံတဲ့ပုဂ္ဂိုလ်တွေမို့မျက်နှာလိုက်ပြီးထည့်ပေးတာငါကြတော့ထင်မပေးဘူးငါ့ကိုတက်တက်နေနေထင်တာစာသင်တဲ့နေရာမှာမှမဟုတ်ဘူးနော်အခုဒီမှာကမ္မထမ်းရိတ်တာမှာလည်းဒီလိုဟာတွေအများကြီးအဲဒီမှာအဲ့လိုဖြစ်ပြီးတော့ဟောနောက်တစ်ပန်းမျောတယ်မရသေးဘူးအဲဒီမှာသုံးကပြည့်မြောက်တဲ့အချိန်ကျတော့တက္ကစဉ်းစား ဒီတစ်ခါမှငါ့ကိုဉာဏ်စင်မပေးလို့ကတော့ဒီဘုန်းကြီးတို့နှစ်တလမှလည်းကောင်းရိုက်ခွဲပြီးမှထွက်တယ်။ဘာနဲ့ရိုက်ခွဲမှာနှစ်တလမှနဲ့ရိုက်ခွဲမလို့လေ။အဲဒီမှာသူ့အိယာသေးမှာတခါလေနှစ်တလမှကြီးချာအောင်မှခုထားတယ်။အဲဒီမှာနှစ်တလမှကြီးချာအောင်ခုထားပြီးအိအဲဒီမှာနေတာ။ဒီတစ်ကြိမ်ဒီဆရာတော်သူ့ကိုဉာဏ်စင်ထည့်မပေးရင်တော့နှစ်တလမှနဲ့ရိုက်ခွဲပြီးထွက်သွားမယ်။အဲလိုစိတ်ကူးပြီးတော့နေတာ။ ဒါနဲ့အဲ့ဒါအဲ့ဒီပုဂ္ဂိုလ်ကလည်းဘုန်းကြီးနေတဲ့အဆောင်ဘုန်းကြီးဆောက်ဆောက်ရတဲ့ပုဂ္ဂိုလ်ဖြစ်အဲ့ဒီလိုဆိုတော့အဲ့ဒီမှာဒီညာချင်းနာရမယ်ရဲ့ကြတော့တက္ကကလာပါလေရောလာတဲ့ကအဆောင်လာတဲ့ကသူကရှူရှူနေငိုးလာငိုးလာဘုန်းကြီးကြီးဝင်လာတယ်တက္ကဘာဖြစ်လို့လဲဒီတစ်ပတ်ညာချင်းမပါသေးလို့လားဘုန်းကြီးမေးတယ်မဟုတ်ဘူးဗျာညာချင်းပါပါတယ်ဩညာချင်းပါတာပဲငိုးနေရသေးလားဘုန်းကြီးမေးတယ် ရရတရားနာရမှာဘာလို့ငိုနေရတာလဲတတိတော်ဗျာမှားတော့မလို့ဘာတွေမှန်းမှလည်းပြောစမ်းမအောင်ဆိုတော့ဘုန်းကြီးကစာရသူ့ပဲထိုင်ပြီးတော့မေးတာတတိတော်တဲ့ဒီတပတ်တာတတိတော်မြန်စင်မရရင်မပြီးရင်ဒီချာနှစ်တလမှတစ်ချက်ခွဲတတိတော်နှစ်တလမှယူထားတယ်ကြံကြံဘုန်းကြီးသွားကြည့်တယ်ဟုတ်ဗျာသူ့ဖြာအောင်မှနှစ်တလမှကြီးကုထားတယ်အဲ့ဒီမှာနှစ်တလမှကြီးရှာပြီးကုထားပြီးတော့အဲ့ဒီမှာသူအိတ်တယ် ဒါနဲ့ဘုန်းကြီးကဲကဲလန်းလန်းလန်းလန်းဘုန်းကြီးခေါ်သွားတယ်သူ့ကိုဆွဲပြီးခေါ်သွားတယ်လားတခါစဉ်းစားကြည့်တယ်တခါဆရာသမားပေါ်မှာဒီလိုပြင်းမာတဲ့စိတ်တွေဖြစ်တယ်တခါဉာဏ်တွေတက်ပါတော့မလားစဉ်းစားကြည့်ဆရာသမားပေါ်မှာမြေတန်တရားစိတ်တွေဘယ်ချိန်ကစဝင်လာလဲဆိုတော့နှစ်လပြည့်တော့အဲ့ဒီလေကသူမြတ်ရှင်မရလို့ဆရာသမားပေါ်မှာသူ့စိတ်ထဲမှာမကြည့်တော့ဘူးတဲ့အဲ့ဒီလေကသူတန်တရားတွေဖြစ်တာအဲ့ဒီလေကဆရာသမားကိုသူစိတ်တွေအဲ့ဒါပြင်းမာလာခဲ့တယ် အဲ့တော့ဘယ်မှာညာစင်တက်တော့မယ်နာနာနာလိုက်ခဲ့ဆိုပြီးဘုရားအဲ့ဒီမှာဆရာတော်ကြီးခေါ်သွားတာအဲ့ဒီအမျိုးသားယောဂီတရားစစ်တဲ့ဆရာတော်ကြီးခေါ်သွားပြီးတော့မှအဲ့ဒီမှာဆရာတော်ဆရာဒီကကဆရာတော်ကိုပြင်မှန်းမိလိုပါတယ်ဆရာဆရာတော်တောင်းမှမလို့ပါဆရာတော်သူ့ကိုရှင်းရှင်းလင်းလင်းခွင့်ပြုပေးပါဆရာလို့ဘုရားပေးရနေပဲလျှောက်ပေးပါအဲ့ဒီမှာကိတ္တကမင်းပြင်မှန်းမိတာတွေတောင်းမှဆိုပြီးတော့အဲ့ဒီမှာ တရားကိုတောင်းပန်ခင်ရတပည့်တော်ဆရာကာယကံမှုဝစီကံမှုမနောကံမှုနဲ့ဆရာတော်ပုံမှာတပည့်တော်အကျဉ်းချင်းခါကပြမမိပါတယ်အဲဒီပြမမိတဲ့အဖြစ်တွေကိုတပည့်တော်ကိုခွင့်လို့ပြီးတဏှာတစ်ချက်ခွင့်လို့ပြီးတော်မူပါဆိုပြီးတော့အဲဒီမှာတခါကိုဘုန်းကြီးကလည်းနောက်တော့ချပေးရပါတယ်တခါမတောင်းမှချပေးပြီးတော့အဲဒီမှာတောင်းမှဒီလိုဒီအကြောင်းပါပဲဗျာဆရာတော်ဗျာဆံမသူတရားတွေအထုတ်တာ၃လရှိပြီလို့ဆိုပါတယ် အခုဒီလမှာမှဉာဏ်ရှင်တရားနာခွင့်ရပါတယ်လို့ဆိုပါတယ်နှစ်လပြည့်တဲ့အချိန်ကဆရာတော်ပေါ်မှာသူအားလို့စိတ်နဲ့ပြမမှုကြီးဖြစ်လာခဲ့ပါတယ်အဲ့ဒီပြမမှုဟာဆရာတော်ကိုဟောဒီမှာနှစ်တလက်မှလည်းရိုက်ခုတရားပြမဆရာတော်လည်းဒီဟာလေးကဒါကိုကြည့်ပြီးတော့ဆရာတော်လည်းနောင်ကိုတတိချက်တော်မူပါဘုန်းကြီးနောင်ကိုဒီလောက်ရှိအောင်လည်းယောဂီတွေပေါ်မှာဒီလိုမထားပါနဲ့တော့ဗျာဘုန်းကြီးအဲ့ဒါဆရာတော်လည်းတတိရှိတော်မူပါ တကယ်လို့လားစိတ်လို့ကိုလို့ဖြစ်နေရင်ဆရာတော်လည်းမကောင်းတပည့်လည်းမကောင်းဖြစ်ပါလိမ့်မယ်ဆရာဆရာတော်လည်းတတိချက်တော်မူပါဆိုပြီးဆရာတော်ကလည်းတတိပေးခဲ့ရသူကလည်းအဲ့လိုတောင်းမှဖြစ်ရတယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများဒီမှာပညာသင်ကြားပေးတဲ့နေရာမှန်နေတယ်အဲဒီလိုပဲတပည့်တွေရဲ့အပြင်မာတွေတပည့်တွေရဲ့ပြုမှုတွေခံရပါတယ်ကျင်မာတာဒါပေမဲ့လို့ဆရာသမားဆိုတာကတော့အာလို့တပည့်များအပေါ်မှာမေတ္တာထားပြီးတော့ သိခံပြီးတော့မလုပ်ရမှလည်းခွင့်လို့ရမယ်အကုန်လုံးကိုဆရာကတပည့်ပေါ်မှာပြန်ပြီးခံတတ်တာထားရတာကိုခွင့်လို့အခုလည်းပဲဆရာကြီးဟာအတတ်ပညာတွေကိုအပြည့်စုံသင်ကြားပေးတယ်ခွင့်ရောက်တဲ့အခါကျတော့အခုသူတင်ပေးလိုက်တဲ့အတတ်ပညာတွေပြသလိုက်တဲ့အတွက်မေတော်ခမေတော်များကလည်းစိတ်ချအားရရှင်းလို့နတ်ပြည်ဒိနေပေးပြီးအားလုံးတိုင်းပြည်ကြီးသားတွေကလည်းဝမ်းမြောက်ဝမ်းသာနဲ့လက်ခံရအတတ်ပညာတွေတတ်တာအဲ့ဒါနဲ့သူတတိယလိုက်တာကဒီနာဘာမောကဆရာကြီးကိုတခါလေ တိရလိုက်တိတ်လို့ကြာကြီးတတိရလိုက်တယ်လက်ဆောင်ပန်းလာတယ်ပြန်လာနေတော့ငါလည်းပဲသူကဒီအတတ်ပညာတွေတက်လို့တန်းရောက်လို့ပြန်ပြီဆိုတဲ့ကကိုယ်နိုင်ငံကိုပြန်တဲ့ခံမှာဆရာကြီးကိုလည်းပဲနှုတ်ဆက်ကြတော့ကြော်ရင်းကလည်းဆရာကြီးကျွန်တော်တိုင်းပြည်ပြန်ရောက်လို့မင်းစည်းစိမ်ရလို့မင်းချက်တဲ့အချိန်ကြလို့ရှိရင်ဆရာကြီးကိုကျွန်တော်ပူဇော်လိုပါတယ်သူ့မှာတကပြုပါတယ်ဆရာကြီးကိုလူတမန်လွတ်ပြီးတော့ဖိတ်တဲ့ခံမှာဆရာကြီး လိုက်ပြီးတော့ကျွန်ုပ်ကိုချီရောက်ပေးတာသူကဆရာကြီးကိုလည်းပဲတင်နေရှာပြီးတော့ထားနေတယ်ပြောနေတယ်ဆရာကြီးကလည်းအမကံကြီးခံရဲ့အေးလာနေတာပေါ့ကွာအကြောင်းကြီးရတယ်လို့ပေါ့ဒါနဲ့အဲ့ဒီမှာသူတမန်လွတ်ပြီးတော့လက်ဆောင်ပနာရီနဲ့တွားပြီးတော့ဆရာကြီးစီကိုတွားခေါ်တယ်အဲ့လိုဆရာကြီးကိုတွားပြီးတော့ခင်ဗျားတွေကပြုလိုက်တဲ့အခါကျတော့ဆရာကြီးကစဉ်းစားတယ်အခုအချိန်ကသူကမင်းဖြစ်တာမင်းဖြစ်တာဆိုတဲ့အခါမင်းစိတ် နင်းမှန်နေအင်မတန်တက်တယ်။ငြင်းလဲငြင်းသေးတဲ့အချိန်ဖြစ်တဲ့အတွက်သူ့မှာဘာမှဆင်ခြင်စဉ်းစားနိုင်တဲ့ဉာဏ်မရှိသေးဘူး။အဲလိုဆင်ခြင်စဉ်းစားနိုင်တဲ့ဉာဏ်မရှိသေးတဲ့အတွက်ကြောင့်မို့ငါလိုက်လို့မတင်သေးဘူးဆိုပြီးတော့အဲဒီမှာပထမတစ်ကြိမ်အထောက်တော်နဲ့သွားပြီးတော့ခေါ်တဲ့ခါမှလည်းပဲဆရာကြီးမလိုက်။နောက်ဒုတိယအကြိမ်သွားပြီးတော့ဆရာကြီးကိုတော့သူ့မှာလည်းသာတွေ့တယ်ဆရာကြီးမလိုက်။တတိယအကြိမ်ဒီလိုလည်းမလိုက်ဘူး အဲ့မှာဆရာကြီးကဘယ်ချိန်ကြီးအောင်သူ့ကိုစောင့်တယ်ဆိုသူ့အသိဉာဏ်ရင့်ကျက်တဲ့အရွယ်တိအောင်ဆရာကြီးစောင့်တယ်။ဘာဖြစ်တဲ့အရွယ်မှာလဲ။ဒီအသိဉာဏ်ကြီးရင့်ကျက်ပြီဆိုတဲ့အရွယ်အဲ့ဒီအရွယ်ရောက်အောင်ဆရာကြီးစောင့်တာ။အဲ့ဒီမှာအသိဉာဏ်ရင့်ကျက်တဲ့အရွယ်ဆိုတော့အသက်90လောက်ဒီရွယ်မှာမှအသိဉာဏ်ရင့်ကျက်တယ်။အဲ့ဒီအချိန်လောက်မှာအသိဉာဏ်ရင့်ကျက်တဲ့အချိန်အဲ့ဒီအချိန်ကျတော့မှဘုန်းကြီးတို့တက္ကသိုလ်ဆရာကြီးဟာ မင်းသားကနေပြီးတော့အကျိုးထောက်မလွတ်အဲ့ဒီမလွတ်ခင်မှာပဲအဲ့မှာတုတ်တူဆရာကြီးကသွားတုတ်တူဆရာကြီးရောက်ပြီဆိုတဲ့အကြောင်းကိုလာတဲ့အကြောင်းလေးကိုတော်ဦးပြင်ပြတဲ့အခါကျတော့ချက်ချင်းနဲ့မင်းကလည်းပဲချက်ချင်းတရိယာဩတုတ်တူဆရာကြီးတော့လာပြီငါအကြံစီတော့ငါအောင်မြင်တော့မယ်ဆိုပြီးတော့အဲ့မှာတောင်းပြီးတော့နန်းတော်တဲ့ကိုဝင်ပြင်ပြလိုက်တယ်အဲ့ဒီနန်းတော်တဲ့မှာသိကောနန်းတော်တဲ့ရောက်တဲ့အခါကလည်းကြတော့အဲ့ဒီမှာ မင်းသားကနေပြီးတော့ချက်ချင်းနဲ့တည်းရဟောခုဝင်လာတဲ့ဆရာကြီးကငါ့ရဲ့တက္ကသိုလ်ဆရာကြီးပဲငါနှမ်းလေးတစ်ဆုပ်ကိုယူစားမိတာနဲ့ငါ့ကိုဒီမှာရိုက်လိုက်တာပြေးတတ်ကြတယ်ငါ့ကိုအရှက်တပွဲကျိုးနဲ့ပြင်အောင်ရိုက်လိုက်တယ်ဒီနေ့ကြည့်အောင်ငါအခုကြည့်အောင်အခုစဉ်းစားနေအခုကြည့်အောင်နာလေးတယ်မင်းသားအခုချိန်မှာတော့မင်းသားမဟုတ်တော့ဘူးပေါ့မင်းကြီးကပေါ့အခုချိန်ကြည့်အောင်ကိုငါနာသေးတယ် အဲတော့အသက်ရှာကြီးဒီကိုလာတာဟာတင်လူပြည်ကိုတင်မပြောတော့ဘူးလားတဲ့ကျွန်ုပ်တင်လာလို့ရှိရင်တင့်ကိုကျွန်ုပ်သိနေဆိုတာကိုတင်သိနေတယ်မို့လားသိနေရဲ့နဲ့အခုတင်ဟာလူပြည်မှာမပြောတော့လို့အခုမနေလို့တော့မို့ကျွန်ုပ်စီကိုလာခဲ့တာလားလို့မေးတယ်အဲ့လိုမေးတဲ့အခါကလည်းကြတော့မှအထင်မှာဆရာကြီးကနေပြီးတော့တင်မင်းကြီးကျွန်ုပ်တင်မင်းကြီးကိုသူတို့တင်ရစီ အရိယောနာအရိယာကုပ္ပန္တံယောတံဒေနနိပေတတိသာသနာတနာတံဝေဒံဣတိနံပန္တိတာဝိတုအရိယောမြတ်သောအကျင့်ရှိသောသူသည်အနရိယအနရိယမမြတ်သောအကျင့်ကိုကုပ္ပန္တံပြုကျင့်၍နေသောသူကိုတံဒေနာတံပိနှိတ်ကိုချင်းဖြင့်နိပေရတိတာမြေဤဝါဆုံးမ၏ မြတ်သောအကျင့်ရှိတဲ့ပုဂ္ဂိုလ်အတိဉာဏ်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်များအတိဉာဏ်မပြည့်စုံတဲ့မမြတ်တဲ့အကျင့်ကိုရှင်းတဲ့ပုဂ္ဂိုလ်ကိုဒဏ်ပေးတာနှိပ်ကွပ်တာအဲ့ဒီဒဏ်ပေးနှိပ်ကွပ်ပြီးတော့တားမြစ်တာတဲ့တင့်ကိုရံမူတာမဟုတ်ဘူးရံပြုတာမဟုတ်ဘူးတဲ့သာသနာတဏ္ဍတံဝေဒံဣတိနံပန္တိတာဝိတုတဲ့ တန်ထိုစိတ်ကိုတံပေး၍တန်ရခြင်းသည်သာသနာအဆုံးအမမြည်ပါသည်စိတ်ကိုယခုလိုငါဝချမ်းချမ်းနဲ့သုံးချက်ရိုက်ပြီးတော့တန်ပေးတာအဲဒီလိုတန်ပေးပြီးတော့ဒီနောက်ကိုမလုံအောင်ဒီလိုသူတော်ရဲ့ပြည်စီဥစ္စာတွေကိုမပေးဘဲနဲ့မယူအောင်တန်ရခြင်းကိုသာသနာအဆုံးအမလို့ခေါ်ရင်တန်ထိုစိတ်ကိုတံပေး၍တန်ရခြင်းသည်ဝေရန်ရံပြုသည်မဟုတ်ပါဘူး တင့်ကိုရံမျိုးဖွဲ့ပြီးတော့ရံပြူတာမဟုတ်ဘူးတဲ့ဣတိဤလိုနန္ထိုဓမ္ပိကံမြင့်ခြင်းကိုသာသနာဆုံးမဝေတန်တိတာပညာရှိသူတော်ကောင်းတို့ကဝိဟုအတိအမှပြုကြပါပေကုန်၏ယခုလိုဆရာဖြစ်တဲ့ပုဂ္ဂိုလ်ကပฏิလိမ္မာဉာဏ်ပညာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကမြတ်တော်ကျင့်ရှိတဲ့ပုဂ္ဂိုလ်က အတိလိမ္မာဉာဏ်ပညာနေပြီးတော့နေတဲ့ပုဂ္ဂိုလ်မညာတော့ခြင်းကိုခြင်းတဲ့ပုဂ္ဂိုလ်ကိုဒီလိုတမ်းမြစ်တာတမ်းပြီးပြီးတော့တမ်းမြစ်ခြင်းဟာရံပြူတာမဟုတ်ဘူးတဲ့ဒါကိုအဆုံးမပေးတယ်လို့ခေါ်ပါတယ်ဒါကိုပညာရှိသူတော်ကောင်းအပေါင်းတွေကအဆုံးမပေးတယ်လို့ဒီလိုခေါ်ပါတယ်ဒါကဘုရားအလောင်းတော်ဖြစ်တဲ့အဲ့ဒီတိတ္တပါမောက္ခဆရာကြီးတက္ကသိုလ်ဆရာကြီးကနေပြီးတော့ ဟိုမိမိဖြစ်တဲ့ပုဂ္ဂိုလ်မိမိပမာယုတ်တိထားတဲ့မိမိဖြစ်တဲ့ပုဂ္ဂိုလ်ကိုသိလို့ကျွန်တော်ကအဲ့ဒီအချိန်ကာလတုန်းကသင်ဟာမမြတ်တဲ့အကျင့်မကောင်းတဲ့အကျင့်ကိုသင်ကျင့်နေတယ်အခုနှမ်းလေးတစ်စုပ်ကိုသင်ယူစားတယ်အဲ့ဒီနှမ်းလေးတစ်စုပ်ကိုလူမသိအောင်သင်ယူစားရင်စားရင်လည်းနောက်တစ်ခါကျတော့သူတစ်ပါးရဲ့တစ်ပင်တွေတစ်သီးတွေကိုသင်ခုဆုပ်ပြီးတော့စားလိမ့်မယ်အဲ့လိုတစ်ပင်တစ်သီးတွေကိုသင်ခုဆုပ်ပြီးတော့စားရင်လည်းအဲဒီမှာ အလေးအကျက်တွေများလာပြီဆိုရင်သူတော်ဘာရဲ့အိမ်တွင်းမှာဝင်ပြီးတော့ပစ္စည်းဥစ္စာတွေကိုတင်ယူငင်လိုက်မယ်။အဲလိုတင်ယူငင်လို့အားမရတဲ့ကာကနာကြတော့အပေါင်းအသင်းတို့တပည့်ပြိတ္တတွေမွေးပြီးတော့သင်ဟာခိုးဆိုတိုက်ခိုက်လူရဲ့ယူငင်နဲ့သဘုံတကံဖြစ်လိုက်မယ်။သူ့ကိုဝမ်းမဆုံးမခဲ့လို့ရှိရင်သင်ဟာအဲဒီလိုအလေးအကျက်တွေကိုသင်ဟာအခုမှတ်ခြင်းပြီးသဘောချပြီးတော့သင်ဟာ ဒီအလေးအကျင့်တွေနဲ့ဒီနန်းလေးတစ်ဆုပ်နန်းလေးတစ်ဆုပ်ကိုစားရင်ကနေပြီးတော့နောက်ကသူတော်ဘာရဲ့တတိပြဥရိတနန်းလေးတတိလေးခုဆုပ်ပြီးတော့လူယူနိုင်တယ်သူတော်ရဲ့ခရီးသွားတဲ့ပုဂ္ဂိုလ်ရဲ့ပစ္စည်းဥစ္စာတွေကိုတင်လူယူနိုင်တယ်သူတော်ရဲ့အိမ်ထဲမှာသူတော်ရဲ့ပစ္စည်းဥစ္စာတွေကိုသူယူနေယူနေယူငင်ပြီးတော့အဲဒီမှာနောက်ဆုံးတပုံတကံဖြစ်နေတယ်အဲလိုသဘုံတကံนี่သခုတမြဖြစ်ပြီးဆိုရင်တဲ့တင့်ကို တိုင်းပြည်အုပ်ချုပ်နေတဲ့မင်းများကနေပြီးတော့သူ့ကိုဖန်ဆီးပြီးတော့မင်းပြင်းမင်းတန်သူ့ကိုပေးကြလိမ့်မယ်။အဲလိုမင်းပြင်းမင်းတန်ပေးလိုက်လို့ရှိရင်အပြစ်တန်ကြီးပေးလိုက်ပြီဆိုပါရင်သင်ဟာဒီကြီးနဲ့စည်းစိမ်ကြီးကိုသင်ရရှိပါဦးမလား။တဲ့အိမ်တမှာကြီးကျယ်ခမ်းနားတဲ့ဒီမြင်းစည်းစိမ်ကြီးကိုသင်ရရှိပါဦးမလားလို့ယခုသင်ကို ကျွန်ုပ်ရှုမှတ်လိုက်တဲ့အတွက်ကြောင့်မူသင်ဟာယခုကဲ့သို့မင်းရှိပင်ကြီးကိုရရှိနေခြင်းဖြစ်ပါတယ်ကျွန်ုပ်ရဲ့အဆုံးအမကိုသာသင်မရလို့ရှိရင်တဲ့ဒီစည်းစိမ်ကြီးဟာသင်ရမှာမဟုတ်ပါဘူးလေဣဒံတဗ္ဗဣပရိယတုံးမကံအသိယဒေဝသန္တကံဣဒံတဗ္ဗဣပရိယဤအရှင်မင်းရဲ့အရာတဲ့ဟောဒီဌိနံစည်းစိမ်ကြီးတစ်ခုလုံးသည်တုံးမကံသင်မင်းကြီးတို့ဤအသိယဒေဝဆရာဤတာရယသန္တကံဥစ္စာအစီဖြစ်ပါ၏ အဲ့ဒီမှာဟိုကဆရာကြီးကတက္ကသိုလ်ဆရာကြီးကနေပြီးတော့သူ့ကိုဒီလိုဆုံးမတက်ပြင်ခဲ့လို့သင်ဟာလိမ္မာရေးချမ်းရှိအတတ်ပညာတွေသင်ချာတတ်မြောက်လို့သင်ဟာယခုဒီချင်းချင်းစီစီကြီးမျက်စိစီကြီးကိုရတာကျွန်ုပ်ကသူ့ကိုမဆုံးမခဲ့လို့ရှိရင်သင်ဟာဒီလမ်းတစ်ခုကိုစားရင်ကနေပြီးတော့နောက်တစ်တစ်တစ်သူတော်ရဲ့တစ်တစ်တစ်ပင်တွေကိုအကုန်လုံးလူယူတက်ချက်စားနိုင်တယ်လမ်းကနေခရီးသွားတွေပေါ်ကနေပြီးတော့သင်ပစ္စည်းဝတ္ထုတွေကိုလူယူနိုင်တယ် ဒီတစ်ပါးရဲ့အိမ်နေတိုက်တွေခြံနေဝင်နေတဲ့ဝင်ပြီးတော့တခါလေလူစုလူဝေးနဲ့ဒီအနိုင်ကျင့်ပြီးယူလိုက်မယ်။နောက်လူစုလူဝေးဖွဲ့ပြီးတော့တင်းဟန်တပုံးတကန်ထချွပုံကန်ပြီးတော့ကောင်းချမ်းလိုက်မယ်။အဲဒီအခါကျလို့ရှိရင်တင့်ကိုမင်းများကနေပြီးတော့တခါလေဖမ်းပြီးတော့တင့်ကိုမင်းပြမင်းတန်သေးလိမ့်မယ်။နေဟန်မင်းတန်ခံရလိမ့်မယ်။ချုပ်နှောက်ခံရလိမ့်မယ်။ဖန်စီခံရလိမ့်မယ်။အသက်ပြခံရလိမ့်မယ်။ အဲ့လိုတခါလေဒီရအဲ့လိုတခါရပြီဆိုရင်သင်ဟာဒီမျက်စိစိတ်ကြီးမရနိုင်ဘူးလို့ပြောလိုက်တော့အဲ့ဒီအနေအနာမှာရှိနေတဲ့ပညာရှိမူကြီးမရဒေနာပတိတွေကဟုတ်တယ်အစဉ်ကြီးအရှင်မင်းကြီးခုရနေတဲ့စိစိတ်ဥစ္စာအားလုံးတွေဟာအာသရိယဒေဝတန်တကံတဲ့ဆရာရဲ့ပစ္စည်းဥစ္စာတွေကြီးတယ်ပဲတဲ့ခုရနေတာဆရာရဲ့ပစ္စည်းတွေပဲ အဲ့လိုဆရာရဲ့ပစ္စည်းဥစ္စာတွေသာသင်အခုရရှိပြီးတော့နေတာဒီလိုသာဆရာရဲ့အဆုံးအမကိုသင်မရခဲ့ဘူးဆိုရင်ဒီပစ္စည်းဥစ္စာဒီစည်းစိမ်ချမ်းသာတွေမျက်စိစိမ်တွေသင်မရနိုင်ဘူးဒါဟာဆရာရဲ့ပစ္စည်းပဲဆရာရဲ့ကျေးဇူးပဲလို့အဲ့ဒီမှာမူကြီးမရသေနာတတိတွေကအလုံးဝိုင်းပြီးတော့တတော်ဥတင်တဲ့အခါကျတော့မှအဲ့ဒီမှာမင်းကြီးတတိရလာတယ်။အော်ဟုတ်ပါလား။အဲ့ဒီအချိန်လုံးကငါဆရာရဲ့အဆုံးအမကိုမခံရလို့ရှိရင် ငါဒီလိုတောင်မင်းသိစေကြီးရမှာမဟုတ်ပါပဲလားဆရာပြောတဲ့အတိုင်းဒီနှမ်းကုတ်လေးကိုကိုယ်စားရင်ကသူတစ်ပါးရဲ့ရှမ်းလေးထဲမှာဝင်ပြီးတော့ပြတိစိတ်ကိုရချက်စီယူရင်းလိမ့်မယ်လမ်းမှာတွေ့တဲ့ပုဂ္ဂိုလ်ရဲ့ပစ္စည်းတွေကိုငံပူးရလိမ့်မယ်ဒီနေ့ချင်းလေးဝင်နေတဲ့မှာလူစုလူဝင်းနေငံလူရလိမ့်မယ်ငါဒီလိုသာဖြစ်ခဲ့လို့ရှိရင်ဒီမင်းသိစေကြီးကိုမရနိုင်ပါလားဆရာရဲ့ကျေးဇူးပါပဲလားဆိုပြီးတော့အဲဒီကြတော့မှမင်းဟာ တခါနဲ့ပြိမောင်ကဆင့်ပြီးဆရာကြီးကိုလည်းချီးမွမ်းရှိခိုးပြီးတော့ဆရာဒီမင်းရဲ့စိတ်စိတ်တွေဟာဟုတ်ပါတယ်ဆရာရဲ့စိတ်စိတ်တွေဖြစ်ပါတယ်ဆရာတိုက်ဆိုင်ပါတယ်ဒါကြောင့်မို့ဆရာကြီးကိုကျွန်တော်ဟောဒီမင်းစိတ်စိတ်ကြီးကိုတွေ့အပ်ပါတယ်ဆရာကြီးမင်းရဲ့ဖြစ်နေဒီနိုင်ငံကိုဥချုပ်ပါတော့သူတခါနဲ့ဆရာကိုကျင့်နာစိတ်စိတ်ကြီးကိုပူဇော်တယ်ယေရှုကိုပြန်ပြီးသိလို့လားမသိလို့လားသိလားပြန်ပြီးစဉ်းစားကြည့်ရင်လိုက်တဲ့ကဩဟုတ်ပါလား ဆရာရဲ့အဆုံးအမတွေကြောင့်ဆရာသင်ပေးတဲ့တတ်ပညာတွေပြနိုင်လို့ငါဒီမင်းကြီးတွေကြီးရတာပါလားဆိုတော့ပေါက်တာအဲဒီကြတော့မှဒီစည်းစိမ်ဟာဆရာရဲ့စည်းစိမ်မှာအမှန်ပါပဲဆိုပြီးဆရာကိုပြန်ပြီးတော့မင်းကြီးတွေကြီးလွှဲတာတဲ့ဆရာကလည်းလက်မခံလက်မခံတဲ့အခါကလည်းကြတော့အဲဒီမှာကိုတက်တူကြီးမှာရှိတဲ့ဆရာရဲ့ဆရာတော်ကြီးကိုလည်းပဲအကုန်လုံးတွားခေါ်အခမ်းအနားတွေနဲ့တွားခေါ်ပြီးတော့ဆရာကိုဒီမှာဒီနိုင်ငံမှာပဲအဲဒီ ကျွန်ုပ်ရဲ့ဒီအကြံပေးပေါ့ပရောဟိတ်ကြီးပေါ့တိုင်းပြည်နိုင်ငံရဲ့တခါနဲ့အုပ်ချုပ်တဲ့နေရာမှာမင်းရဲ့အချက်ကအကုန်လုံးအကြံပေးရတဲ့ပုဂ္ဂိုလ်တိုင်းနိုင်ငံရဲ့အကြံပေးပရောဟိတ်ကြီးဖြစ်နေလက်ခံမှာဆိုပြီးတော့အဲဒီမှာတက္ကသိုလ်ကြီးမှလည်းဆရာရှိနေတယ်ကွာဆရာတော်ရောမိသားစုရောအားလုံးကိုတခါနဲ့ချင်းချင်းတာတာနဲ့ပြန်ပြီးတော့ထားခဲ့တာအဲလိုပြန်ပြီးတော့ယေရှုဆက်တာဒါကြောင့်ဆရာရဲ့ကျေးဇူးတွေခွင့်ရတော့ပြန်ပြီးတော့စဉ်းစားရင် ဒီဇတ်တော်လေးကြည်ပြီးတော့ဩကိုရလာတဲ့မိမိရရှိနေတဲ့အခုတိုက်တာတွေကြောင်းတိုက်တွေအားလုံးချမ်းရနေအားလုံးဟာဆရာကျေးဇူးတွေပဲဆိုတာကိုရတော့ပေါ်ပါလူရလည်းပဲအားလုံးမိမိတို့အခုရရှိနေတဲ့သိသိချမ်းသာတွေကိုကိုယ့်အကိုပြန်ပြီးတော့ဆရာကြီးတုံးတက်ကြည့်တုံးတက်ကြည့်ရင်မိမိရရှိတန်ဆိုင်ထားတဲ့စီဝါဥစ္စာတွေဟာဆရာကျေးဇူးကင်းမလားမကင်းဘူးလားအကင်းဘုံဝမကင်း အဲ့လိုမကင်းတဲ့အတွက်ကြောင့်မို့ဆရာရဲ့ကျေးဇူးတွေကိုသိတယ်မလားမသိတယ်ဘူးလားသိတယ်လေဆရာကျေးဇူးသိပြီးတော့သိတဲ့အတိုင်းလေးပဲဒီနေ့တော့ဘယ်ပုဂ္ဂိုလ်ရဲ့ကျေးဇူးကြီးဆိုတာဟောပြဖို့ရမမေ့ဖို့လိုအပ်တယ်တချို့ကကိုယ့်ရဲ့ကျေးဇူးရှင်ကိုပေါ်ပြောရမှာဝန်လေးနေတယ်အခုဒီပုဂ္ဂိုလ်ကြီးကကာယနဲ့တောင်းရမယ်ဆင်းရဲနေတဲ့ဟိုတုန်းကတော့မိမိတို့ကိုကျေးဇူးစောင့်ရှောက်လာခဲ့တယ်အဲ့လိုကျေးဇူးစောင့်ရှောက်လာခဲ့တယ်အခုမိမိကစိတ်ကိုကြီးပွားပြီးစိတ်ချမ်းသာတယ် စိတ်ကြီးပွားချမ်းသာနေတဲ့အခါကိုယ်တော်ကကိုယ့်ကိုကြည့်ရှုစောင့်ရှောက်လာခဲ့တဲ့ပုဂ္ဂိုလ်ရဲ့ကျေးဇူးကိုပြန်ပြီးတော့ထုတ်ပေါ်ပြောရမှာကိုတချို့ကဝန်လေးဆက်နေတတ်တကယ်တမ်းကျတော့ဒါဟာရှင်းရမှာမဟုတ်ဘူးကျေးဇူးတရားကိုသိသိတဲ့အတိုင်းနဲ့ပေါ်ကြည့်ရခွင့်ရလို့မြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးရဲ့လက်ရတော်ရံဖြစ်တဲ့ရှင်သာရိပုတ္တရာမထေရသူမြတ်ကြီးဖြစ်တယ်ရှင်သာရိပုတ္တရာမထေရသူမြတ်ကြီးဟာလေသူဥပတိတ်ကပရမိတ်ဘဝကနေပြီးတော့ သူဟာအမှန်တရားမတရားဆိုတဲ့အမတ္တတရားကိုရှာနေတယ်။အဲဒီမတရားတရားကိုလက်ရှာနေတဲ့အခါကျတော့မတည်ဘူး။အဲဒါနဲ့တကယ်ချင်းဖြစ်တဲ့ပုဂ္ဂိုလ်နဲ့အဲဒီမှာတိုင်ပင်ပြီးတော့မိမိတို့အရင်တွေ့တဲ့ပုဂ္ဂိုလ်ကနေပြီးတော့နောက်ပုဂ္ဂိုလ်ကိုပြန်ပြီးတော့အကြောင်းကြားပြောကြတဲ့အဲဒီမှာအဲဒီမှာလက်ပံပြီးတော့ရှာတဲ့အခါကဏ္ဍကျတော့ဘု து ကိုတွေ့တယ်လေဆိုတော့အရှင်အတ္တသိမထေကိုတွေ့ဘု து ကိုတွေ့ပါလိမ့်မယ်။ ရှင်အတ္တတိမထေရှင်အတ္တတိမထေဆိုတာပြင်စဝက်ပြီးငါးပါးထဲမှာနောက်ဆုံးမှကျန်တာဖြစ်တဲ့ပုဂ္ဂိုလ်အဲဒီမှာငါးပါးထဲမှာတပန်းအပါဝင်ဖြစ်တယ်သူဟာနောက်ဆုံးမှရဟန္တာဖြစ်တယ်အဲဒီရှင်အတ္တတိမထေရဗာရဏတိမြို့ကနေတခါမြို့ရဲ့အပြင်မှာတွေ့တာတွေ့တဲ့အခါကလည်းကြတော့ဒီတရားပြည့်စုံတဲ့ပုဂ္ဂိုလ်ရဲ့သွားတာလာတာနေတာခြိုင်တာကြည့်လိုက်တာနဲ့လေဟောဥပဒိတာပရပိုက်ကတခါဆန့်နေတယ်ဒီပုဂ္ဂိုလ်ရဲ့တန်တမ်းမှာ မတရားဖြစ်တဲ့အမတတရားသိကြပေါင်းရှိတယ်သူရဲ့တဏ္ဍာ။ဒါကြောင့်လဲဆိုတော့သူပေါင်းလာနေတဲ့အမူအရာကိုကြည်ချင်းအပြင်ဣတရေသိက္ခာအင်တန်မှကြီးမားတယ်။တတိမလို့အဲလိုတတိမလို့တဲ့အတွက်ကြောင့်မို့ဒီပုဂ္ဂိုလ်ရဲ့တဏ္ဍာမှာအမတတရားသိကြပေါင်းရှိရမယ်ဆိုပြီးတော့ငါဒီပုဂ္ဂိုလ်မျက်စိပြတ်ခံလို့မဖြစ်ဘူးလိုက်ပါလေ။အဲဒီမှာရှင်အတ္တတိမထေနောက်ကမနမကံလေးလိုက်ရှင်အတ္တတိမထေပါရမတိမြို့တွင်မှဆုံးခံဝဲနောက်ကနေမနမကံလိုက်။ အဲဒီမှာဆောင်းပြည့်စုံတဲ့အခါကျတော့ရှင်အသက်စိတ်မဖြစ်ညုတ်ပြင်ပြန်ထွက်လာနောက်ကလိုက်လာအဲဒီမှာသုတ္တရေလေးတစ်နေရာရောက်တဲ့အခါရှင်အသက်စိတ်မဖြစ်ထိုင်တော့မဲ့ပုံစံလေးလို့တော့အဲဒီမှာသူတစ်ခါလဲခတ်တတ်သူလေးသွားပြီးသူ့ရဲ့သရေနဲ့အခင်းကိုခင်းတယ်အဲဒီမှာသူ့ရဲ့သရေနဲ့အခင်းကိုခင်းပေးပြီးတော့ရှင်အသက်စိတ်မဖြစ်နဲ့ထိုင်ထိုင်ပြီးတော့သူ့ပန်လာတဲ့ရေဘူးကိုလည်းရှင်အသက်စိတ်မဖြစ်ကိုစက္ကန့်အဲဒီမှာရှင်အသက်စိတ်မဖြစ်အဲဒီမှာဆုံးပုံပေးတယ် ဆုံးပုံပေးတဲ့အခါမှာလည်းတတိနဲ့ဒီမလားမကန်းနေရလေးမှာပဲထန်ကြည့်ရှင်အတ္တစိမထေဆုံးပုံပေးတာနဲ့အကုန်လုံးကြည့်ကြည့်ပြီးတဲ့အခါကဏ္ဍကြတော့မှာအားလုံးဆောင်းရဖုံးပေးပြီးပြီဆိုတဲ့အခါကြတော့မှရှင်အတ္တစိမထေကိုသင်ဟာဘယ်ပုဂ္ဂိုလ်ကိုအမိပြုပြီးယဟန်ပြုခဲ့တာလဲဘယ်ပုဂ္ဂိုလ်ရဲ့တရားမိနာတိုင်ကလိုက်နာကျင့်သုံးပါတည်းမေးတဲ့အခါကြတော့မှကောရမဗုဒ္ဓရဲ့တပည့်ဖြစ်တယ်ကောရမဗုဒ္ဓကိုအမိပြုပြီးတော့ငါယဟန်ပြုခဲ့တာဖြစ်တယ် ဒီလိုဆိုရင်ဂေါရမဗုဒ္ဓဟောတဲ့တရားလေးကိုတပုတ်ဖြစ်ဖြစ်တပုတ်တက္ကထာလောက်ငန်းငန်းကြမ်းလိုပါလေအချင်းချင်းလေးဖြစ်ဖြစ်ငါ့ကိုဟောကြားပေးပါစိတ်မစဉ်းစားရှင်းတဲ့စိတ်မတည်လိုက်ဒီပရမကြီးဆိုတာသာသနာအပြင်ပကပုဂ္ဂိုလ်ကြီးဖြစ်တယ်။သာသနာတော်ရဲ့အပြင်ပကပုဂ္ဂိုလ်ကြီးဖြစ်တဲ့အတွက်ကြောင့်ဒီပုဂ္ဂိုလ်ကြီးဟာမသိမလျော်တာတွေကိုဒီကနေပြီးတော့ဘုရားရဲ့တရားတော်တွေအတူယူပြီးတော့သူတို့ဟောပြောနေခက်လိမ့်မယ် အဲ့တော့ငါဟာတဲ့အများကြီးလည်းမဟုတ်တတ်ပါဘူးတဲ့ငါသာသနာတော်မှာဝင်ရောက်တာဆိုတော့ငါမကြလည်းမကြသေးဘူးတဲ့အခုမှအငယ်ဆုံးလည်းဖြစ်တယ်ဟုတ်တယ်လေစဉ်းစားဝိတ္တိငါဥမာအဲဆုံးအငယ်ဆုံးလည်းဖြစ်တော့ငါသာသနာပေါ်ဝင်ရောက်တာလည်းမကြသေးတော့အများကြီးလည်းမဟုတ်တတ်ပါဘူးဒီဟောတတ်တဲ့လောက်လေးဟောပါအနည်းငယ်လေးဟောပါအချင်းချင်းလေးတော့ဟောရင်ကိုလည်းကျွန်တော်ရှင်းတတ်ပါတယ်ဆိုတော့မှအဲ့ဒီမှာရှင်အတ္တဇိမထေရကယေရမဟိတုပပဝံဆိုတဲ့ဂါထာလေးဟောကြားပြတယ် အဲ့ဒါမှယေရမဟိတုပ္ပဘောဆိုတဲ့ဂါထာလေးဟောကြားဂါထာဝက်လောက်နဲ့ကိုပဲဘောပေါက်သွားပြီတပုတ်လုံးအဆုံးထိအောင်တော့မဟုတ်ဘူးဂါထာဝက်လောက်နဲ့ကိုပဲတခါနဲ့တရားသဘောတွေအကုန်လုံးပေါက်သွားယံကိစ္စသမုဒယဓမ္မသက္ကတဏိရောဓဓမ္မတိအလုံးလုံးတဲ့ဓမ္မသင်္ခါရတရားတွေဟာသူအကြောင်းသူအကြောင်းကြောင့်အကြောင်းကြောင့်ဆုံလာကြဒီအကြောင်းကြောင့်ဆုံလာပြီးတဲ့အခါကျတော့ဟောသမုဒယဓမ္မတိယံကိစ္စသမုဒယမှာသက္ကတဏိရောဓဓမ္မတိ အားလုံးအကြောင်းတွေစုံပြီးပြီဆိုတဲ့အခါသူ့ဟာသူပဲချုပ်ပြောက်သွားရတာပါလားသူ့အကြောင်းကြောင့်ဖြစ်ပေါ်လာတယ်ဖြစ်ပေါ်လာပြီးရင်မြဲသလားမမြဲဘူးလားမမြဲဘူးချက်ချင်းနဲ့ပြန်ပြီးချုပ်ပြောက်သွားကြရတာပါလားဆိုတော့ဥမာဒီတရားအချင်းချင်းလေးပဲဟောလိုက်တာပဲအဲ့ဒီဟောလိုက်တဲ့အခါမှာဒီတရားကိုနာပြီးသဘောပေါက်ပြီးတဲ့အခါကလည်းကြတော့မှအဲ့ဒီမှာသူ့ရဲ့အတူတူအတုပ်ပေါ်အတုပ်ပဲဖြစ်တယ်ဘုန်းကြီးတို့ဘိုးရှင်မမောကလံအလောင်းဖြစ်တဲ့ပုဂ္ဂိုလ် အဲဒီပုဂ္ဂိုလ်ထံမှာသွားပြီးတော့ပြန်ပြီးဒီတရားတွေဟောတာပဲဘာမှမကြံလိုက်ဘူးဟိုမှာတရားလေးတက္ကထာဂါထာဝတ်လောက်လေဒီကသောတာပန်ဖြစ်ပြီဟိုမှာလည်းတက္ကထာလောက်ဟောပြလိုက်တယ်ဟိုပုဂ္ဂိုလ်ကလည်းဒီတရားနာပြီးတော့တက္ကထာသောတာပန်ဖြစ်အဲဒီလိုအရိယာတွေဖြစ်ပြီးတော့အဲဒီမှာမြတ်စွာဘုရားတန်သွားယဟန်ပြုကြတာလေအဲဒီမှာယဟန်ပြုပြီးတဲ့အခါကလည်းကြတော့ဒီရှင်သာရိပုတ္တရာမထေရကြီးဟာလက်ရယံဣတရေယမထေရကြီးပညာအရာမှာဣတရေယတော်မူ ရှင်မမောကလမထေရကြီးကတကုညာမှာဣတိရရတော်မူ၏။အဲဒီလိုဣတိရရတဲ့ဒီမထေရကြီးကရှင်သာရိပုတ္တရာမထေရကြီးကရောက်ရာအရက်ဘယ်ရက်ရောက်ရောက်ရှင်အတ္တတိမထေရဘယ်ရက်မှာရှိပါလိမ့်မလဲ။သူမဲတယ်မဲလို့ရှင်အတ္တတိမထေရဟိုတောင်ရက်မှာရှိပါတယ်ဆိုရင်အဲဒီတောင်ရက်ဆက်မှာသူလက်ဥကြည့်မိုးရှိခိုးတယ်။ရှိခိုးပြီးတော့ရှင်အတ္တတိမထေရရှိတဲ့ဘက်ကိုခေါင်းထည့်အိတ်တယ်။ တဏှာရောက်လို့ရှင်အတ္တသိမရှိမြဘယ်နှမ်းဘယ်ရက်စီမှာရှိပါလဲလို့မေးရင်ရှင်အတ္တသိမရှိမြကမြောက်အရမှာရှိတယ်ဆိုမြောက်အရမှာကောင်းလဲပြီးတော့မြောက်အရမှာလက်အုပ်ရှိမှုရှိခုပြီးဖြစ်တယ်ရှင်အတ္တသိမရှိမြအနောက်အရမှာရှိတယ်ဆိုရင်အဲ့ဒီအနောက်အရပဲလက်ပြီးရှိခုရရှိခုပြီးတော့ကောင်းထားပြီးတော့အဲ့ဒီမှာရှင်အတ္တသိမရှိမြပဲကောင်းထားပြီးမှအိတ်တယ်အဲ့လိုအိတ်တဲ့အခါကျတော့ပုထုဇဉ်ယဟန်တွေက ရှင်အရှင်သာရိပုတ္တရာမထေရပုံမှာသူကမယုံကြည်ကြတော့ဘယ်နဲ့လဲကြည်သမ်းမအောင်မြတ်စွာဘုရားရဲ့လက်ရတော်ရမထေရကြီးလည်းဖြစ်တယ်သူကြည်သမ်းတော့ဟိုအရှင်းတော့ကြောင်ရောက်ဆက်ပတ်ပြီးကြောနေတာပဲကြောပြီးတော့အရှင်းရတဲ့လည်းပဲကောင်းချတဲ့ခါထားတယ်အနောက်ရတဲ့ကောင်းထပ်ပြီးအိတ်ကလည်းအိတ်တောင်ရမြောက်ရဒီလိုပဲဆက်ပတ်အိတ်နေတာဆိုတော့သူဟာမိစ္ဆာအယူဝါဒကိုရှင်းနေတဲ့ပုဂ္ဂိုလ်ပဲဆိုပြီးတော့အဲ့ဒီမှာမြတ်စွာဘုရားကိုရှင်းပြတယ် မုဒ္ဒဒိဋ္ဌိအဖြစ်နဲ့ဆွဆွဲပြီးတော့မြတ်စွာဘုရားကိုဆောက်ချက်။ဒါလို့ဆောက်တဲ့အခါကျတော့မှဘုရားရှင်ကိုရမေကြီးကရှင်သာရိပုတ္တရာမထေရမြတ်ကြီးကိုခေါ်ပြီးတော့တန်ခါပြိတ္တချားရဲမှာမေးပါ။ဒါဆိုဘုရားကတော့သိပါတယ်။ဒါပေမဲ့လို့ဒီကြီးပါကိုလည်းအများသိအောင်ဆိုပြီးမေးတဲ့အခါမှာတပည့်တော်ရဲ့ဒီမှာတရားအသိဉာဏ်ဓုတွေရအောင်ငယ်တိရစ္ဆာန်จิตဓာတ်သူရကဲဆိုတဲ့အပေလေးပါးကလွတ်အောင် ခန္ဓာဆင်းရဲတံ္ဍရာဆင်းရဲဆိုတဲ့အဲ့ဒီဘဝဆင်းရဲတွေကလွတ်မြောက်သွားအောင်ဝိမု ക്തി ဒုက္ခကြီးရအောင်ပထမဥဆုံးတရားပေးတဲ့ပုဂ္ဂိုလ်ဟာရှင်အတ္တစီမတိဖြစ်ပါလေဗျာတပည့်တော်ရဲ့လက်ဦးဆရာရှေ့ဦးဆရာဖြစ်ပါအဲ့ဒီဆရာဟာဘယ်ရက်မှာတရင်သုံးပါတယ်လို့မေးလို့အနောက်ရက်မှာဆရာတရင်သုံးရင်ဆရာသမားကိုရှိခိုးဥချပါလေအဲ့လိုရှိခိုးဥချပြီးတော့ဆရာသမားရှိတဲ့ဘက်ကိုတပည့်တော်ကောင်းပြုပြီးအိပ်ပါတယ်ဗျာ ဆရာသမားဟာမြောက်ရဘက်မှာရောက်နေတယ်ဆိုရင်မြောက်ရကိုဆရာသမားရှိတဲ့ဘက်ကိုဥချပြီးတော့ဆရာသမားစီကိုပူပေါင်းထားပြီးတပည့်တော်သိချင်းဖြစ်ပါလေဆရာအဲ့ဒီလိုတပည့်တော်သိချင်းဟာဆရာသမားကိုယုံပြီးဆရာသမားကိုပူဇော်ခြင်းဖြစ်ပါတယ်လို့အဲ့ဒီလိုလျှောက်ထားတဲ့အခါကျတော့မှမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကယမဓမ္မဝိဒံနေယသမ္မာသမ္ဗုဒ္ဓဒေတိတံသစ္စေသံတံနမတေယအဟုတ္တိဟုတံဝါဗျမနောတဲ့ ဒေခဝေယဟန်တော်များဥစ္စတတို့ယမနော ပုံနာသည်အဲဒီဟုတံဝါပူဇော်အပ်တော်မိကိုတက္ကိသံရိုရိုသေးသေးနမတေတိနမတေတိပူဇော်၏နမတေတိရှိခိုးတကဲ့သို့ဧဝံတတ္ထပမထာယုထို့တူတံလျင်ယမံအကျဉ်ဆရာထာမသမ္မာသမ္ဗုဒ္ဓတေတိတံဘုရားရှင်ဟောတော်မူအပ်သော ဓမ္မတရားတော်ကိုဝိဇာနေယတိယညာအားဝါတိတိအတိုင်းနိုင်လာပြီးကျင့်သုံးပေါ်များအားထုတ်ရညာအားတန်တော်မိမိကိုမြတ်စွာဘုရားဟောကြားတဲ့တရားတော်လေးကိုသစ္စာဟောပြောပြတာသင်ကြားပေးတဲ့ဆရာသမားကိုတကိစ္စယုတိကနမတေယရှိခိုးရာဤဣတိဤသို့ဘဂဝါတို့ဘုန်းတော်တခင်ဘုရားရှင်ကိုယ်တော်မြတ်ကြီးသည် ဟောစာကောင်းစွာမတွေ့ဟောကြားတော်မူခဲ့ပါ၏တည်းမိတို့ပေါ်မှာဆရာသမားခြံကနေပြီးတော့ဒီဆရာသမားခြံကနေပြီးတော့မြတ်စွာဘုရားဟောကြားတဲ့တရားဒေသနာတော်ဤအဲ့ဒီတရားဒေသနာတော်ဒီကိုသင်ယူရလို့ဖြစ်စေနာကြားရလို့ဖြစ်စေ အဲ့လိုနာကျမ်းရလို့ရှိရင်အဲ့ဒီဆရာကိုတဲ့ပုံနာဖြစ်တဲ့ပုဂ္ဂိုလ်ဟာရစ်ပူတော်ရဲ့ခံမှာမိကိုရိုရိုတည်တည်ရှိခိုးတကယ်တော့မိမိကိုမြတ်စွာဘုရားဟောကြားထားတဲ့တရားတွေကိုပြန်လည်ဟောကြားပေးတဲ့ပုဂ္ဂိုလ်မြတ်စွာဘုရားဟောကြားထားတဲ့တရားမိနာအတိုင်းမိမိကိုသင်ကြားပြသပေးတဲ့ပုဂ္ဂိုလ်အဲဒီပုဂ္ဂိုလ်ကိုအဲဒီပုံနာမိကိုရိုရိုတည်တည်ရှိခိုးပူဇော်သလို မိမိရဲ့ဆရာသမားကိုလည်းပဲအမြဲမပြတ်အနေအချင်းရှ िख ိုးပူဇော်ကြိုက်တယ်ဘယ်လိုပြောလိုက်တာလဲမြတ်စွာဘုရားကဟောလိုက်တာမိမိဆရာသမားကိုမြတ်စွာဘုရားဟောတဲ့တရားတွေကိုမိမိကိုပြန်လဲပြီးတော့သင်ကြားပေးတဲ့ပုဂ္ဂိုလ်ဟောပြောပေးတဲ့ပုဂ္ဂိုလ်ဟာကျေးဇူးရှိသလားမရှိဘူးလားမိမိအပေလေးပါးကလွန်အောင်ဟောကြားသင်ကြားပေးလိုက်တဲ့ဆိုရင်ကျေးဇူးတွေအနန္တ ဒီလိုဒီဘဝမှာဘဝမှာကိုပဲဒီမှာသူ့ဘဝမှာတက်နောက်တက်လေချမ်းသာတတ်တာနေနိုင်အောင်မိမိကိုနှုတ်ကြီးစောင့်ရှောက်ခဲ့တဲ့ဒီဝတ္ထုအရင်းလေးလေးပြေးပြီးတော့စောင့်ရှောက်ခဲ့တယ်ဆိုရင်အဲဒီပုဂ္ဂိုလ်ကျေးဇူးရှင်လို့မခေါ်ဘူးလားမိမိအပေါ်လေးကတော့အောင်ဒီတရားနိလန်းနေသေးတဲ့ပုဂ္ဂိုလ်ဟာလည်းမိမိရဲ့ကျေးဇူးရှင်ဟုတ်တယ်လားမဟုတ်ဘူးလားမိမိရဲ့အပေါ်လေးကလွတ်တဲ့တရားနိလန်းလေး ခန္ဓာစိတ်ရဲ့သံ္ဍရာစိတ်ရဲ့ကလွတ်တဲ့တရားနိနာနေကိုပြေလို့ဒီတရားနိနာတိုင်းလိုက်နာကျင့်သုံးပွားများအထောက်ပွားမယ်ဆိုပါရင်ဖေဆင်းရဲကြီးမလွတ်နိုင်ဘူးလားခန္ဓာစိတ်ရဲ့သံ္ဍရာစိတ်ရဲ့ရောမလွတ်နိုင်ဘူးလားအဲ့လိုကျေးဇူးရှိတဲ့ပုဂ္ဂိုလ်ကိုအမြဲမပြတ်ရှိကိုဥချပြီးတော့အယုအပေပြုတင်တာမပြုတင်ဘူးလားကဲဆိုလိုက်တယ်မှတ်တမ်းလေးပြန်လိုက်ဗုဒ္ဓဟောညွန်တရားမှန်ကို မှတ်ကြံပွားသည်တိစေတိမူထိုတိသူအားရှင်ချိုးညွန့်လျောငယ်ယိုကျိုးရှိခိုးရာတတိဗုဒ္ဓဟောညွန်တရားမှန်ကို နှိုက်ကြံပွားသည်သိစေသူမူထိုတိသူအားရှင်ကျိုးညွန်လျောငယ်ယိုကျိုးရှိခိုးရာတည်းကဲဒီတော့မိမိတို့ဘုံမှာကျေးဇူးရှိတဲ့ဝါလုံးတန်းကစပြီးတော့တင်ကြပေးလိုက်တယ် ဒီတက္ကသိုလ်ကဘွဲ့ရည်ကြီးလေးဆင့်ဖြစ်ရအောင်သင်ကြားပေးလိုက်တဲ့ဆရာဟူသမျှတွေဟာဒီလိုရှိတာမရှိဘူးလားမိမိတို့ရဲ့ဘဝမှာရောင်းရင်းဝယ်ရင်းပညာရည်တွေကစပြီးတော့အားလုံးရောင်းတတ်အောင်ဝယ်တတ်အောင်ဖောက်ကားတတ်အောင်ကုန်ပြီးရေကုန်ပြီးရေရှင်းရှင်းမှုတွေဖြင့်ဒီဒီဖြစ်ဖြစ်ဆောင်ရွက်နိုင်အောင်သင်ကြားပေးတဲ့ပုဂ္ဂိုလ်ဟာလည်းပဲကျေးဇူးရှိသလားမရှိဘူးလားမိမိတို့ရဲ့အပေရှိရ န္တရာဆင်းရဲခန္ဓာဆင်းရဲတွေကလွန်မြောက်အောင်တရားထက်စွာတရားဟောတဲ့တရားနိလန်းနေဒီလိုကိုသင်ကြားပြသပေးတဲ့ပုဂ္ဂိုလ်ဟာလည်းကျေးဇူးရှိသလားမရှိဘူးလားဒီလိုကျေးဇူးရှိတဲ့ဆရာသမားကိုဘုန်းကြီးတို့ယောဂီများမေ့ရမလားမမေ့ရဘူးလားတတိယတိုင်းတတိယတဲ့လက်အုပ်ရှင်မို့ရှိခိုးပူဇော်ဖြစ်မလားမပူဇော်ဖြစ်ဘူးလားဒါကြောင့်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကယမဓမ္မဝိသနေယသမ္မာသမ္ဗုဒ္ဓစေတိတံ သေကိသတံနမတေယဧကိဟုတ်တဝါပြမနောဧကိဟုတ်တဝါဧကိဟုတ်တံဝါပြမနောဧကဝေယံတော်များဥจิตတို့ပြမနောပုံနံသည်ဧကိဟုတ်တံဝါကုသောအတော်မီကိုသေကိသံရိုးရိုးတည်တဲ့နမတေတိရှိခိုးတကဲ့သို့ပူဇော်တကဲ့သို့ဒေဝတ္ထပမသာယုထို့သူတန်လျင်ယမအရှင်ဆရာချမ်းမှသမ္မာသမ္ဗုဒ္ဓဒေတိကံ ဘုရားရှင်ဟောတော်မူအပ်သောဓမ္မတရားဒေသနာတော်ကိုဝိဇာနေယတိယညာဝိဇာနေယကျင့်ကြံပွားများအထုံမှုတရားနိလန်တွေကိုနာယညာအနာရတဲ့အတိုင်းကျင့်ကြံပွားများအထုံရညာအတန်တို့ဘုရားရှင်ဟောကြားတော်မူတဲ့တရားတော်တွေကိုဟောပြောပြတာပြီးတဲ့ဆရာမြတ်ကိုတကယ်စံယောတိကနမတရားရှိခိုးပူဇော်ရ၏ ဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုယ်တော်မြတ်ကြီးသည်ဟောစာကောင်းစွာမတွေ့ဟောကြားတော်မူခဲ့ပါ၏တည်းဒီမှာရစကြ